ေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌23ရက်6လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်ပိယရူပိနအပိယံဒုက္ခံဒုက္ခတာရူပိနပမတ္တာအတိဝတ္တတိအတာတံမတ္တိဇရာကြီးပဲဖြစ်ပါစေ။ တာတရူပေနတတိပေယအမြင်ဖြင့်ပမတ္တမိမိရောရောပေါ်ပေါ်သာသာနေသောသူကိုအတိဝတ္တတိလွာမှုဤအပိယံမုံစရာဖြစ်တော်လည်းပဲပိယရူပေနจิตစရာအတွင်ဖြင့်ပမတ္တမိမိရောရောပေါ်ပေါ်သာသာနေသောသူကိုအတိဝတ္တတိလွာမှုဤဒုက္ခံ ဆင်းရဲတရားကိုဒုက္ခတရူပေနချမ်းသာတရားအသွင်ဖြင့်အမတံမိမိရော်ရော်ပေါ်ပေါ်သာသာနေသောသူကိုအတိဝတ္တိလွှမ်းမိုး၏တာတုဘုရားဟောခဲ့တဲ့ခါထာတော်ပါအဲတတိမရှိတဲ့ပုဂ္ဂိုလ်မိမိရော်ရော်ပေါ်ပေါ်သာသာနေတဲ့ပုဂ္ဂိုလ်ဟာသူ့စိတ်ဟာစူးစီးမှုရှိဘူး ငေးခြင်းငေးနေမယ်တွေးခြင်းတွေးနေမယ်အဲမိမိကြီးနဲ့တို့ဒီလိုပဲနေတာဗျာမှန်ပါပါဗျာအဲမိမိကြီးနဲ့နေတဲ့ပုဂ္ဂိုလ်ဟာဟောအဆင်းအာယုံတစ်ခုကလာပြီးတိုက်ခိုက်လိုက်ပြီးတွေးလောင်သွားရောဗျာအဲမှာတွေးလောင်သွားတာအဲ့တော့ပါပဲညာပဲဝင်လာပြီးအဲခါကျကောင်းဤကြိုက်ပြီးဖြစ်လာပြီးအဲ့သွေးလတ်နေဆိုတဲ့ကတို့မနောသိအကြည်လေးက န်ဖေးရည်တလုံးကိုလက်နဲ့ခောက်လိုက်တယ်လို့ပဲမနောจิตပြောက်ပြီးအနေတွေထားလိုက်ဘာမြင်တော့ကောင်းနေဆိုတဲ့ဝေပန်ဝင်မရှိတော့ဘူးမှန်ပါပါဗျာအဲ့ဒီချိန်ကြလို့ရှင်ကောင်းပြီးကြိုက်ဤဝင်လာတော့မှာပဲအဲ့ဒီကောင်းပြီးကြိုက်ဤဝင်လာလို့ရှိရင်တို့အဲ့ဒီကြိုက်စိတ်ကဖိနေလိုက်လို့ရှိရင်ဘဝင်လေးပြီးပူ၍တုံခါမီလှုပ်မီ အဲ့ဒီဘဝင်လေးလှုပ်တလောက်တခါဟောတို့အဲနှလုံးသွေးကလည်းပုတ်ပွက်ဆူလာပြီဆိုလို့ရှိရင်ဘာဖြစ်ဖြစ်သွားအဲ့ဒီခါရောက်လာပြီဟင်မှန်ပါဗျာအဲ့ဒါတတိမရှိတဲ့ပုဂ္ဂိုလ်တွေခါသမီးပဲဗျာမှန်ပါပါအဲမိမိကြီးနေတဲ့ပုဂ္ဂိုလ်တွေသွားတဲ့လမ်းလို့ခေါ်တယ်ဗျာမှန်ပါပါဗျာဟင်တက္ကသိုလ်အာယုန်တစ်ခုတိုက်လိုက်ပြီအဲ့တော့အဲ့ဒီအာယုန်တစ်ခုမှာသူ့လက်နဲ့ကရိယာဒုက္ခပါခြင်းပါမှာပေါ့လေအဲ့ဒါကြီးမြင်တာနဲ့ဟော မိမိကြီးနေတဲ့ပုဂ္ဂိုလ်ဟိုငေးပြီးငေးငေးနေတဲ့ပုဂ္ဂိုလ်ဟာဟောသွေးလန့်သွားဗျာလန့်သွားတာနဲ့ခုနကအဲရေသလုံးကိုလက်နဲ့တခါလဲခေါက်လိုက်သလိုအနေထလာလို့ရှိရင်ရေကြည်တာရှိဘူးမရှိပါဘူးမနောကြည်တာလည်းရှိတော့ဘူးမှန်ပါပါဗျာအဲ့ဒီချိန်မှာမနောအကြည်တာဟာပင်ကိုအကြည်တာပြောက်သွားပြီးတော့တွေးမဲတွေဖြစ်လာတယ်လို့ဆိုနှလုံးသွေးကမဲလာအဲမဲလာလို့ရှိရင် အဲ့ဒီနေရာမှာဘာပဲညာပဲကြောက်စရာကြီးဆိုတာပေါ်လာပြီမှန်လားပါဗျအဲကြောက်စရာကြီးပေါ်လာပြီဆိုလို့ချင်းအဲ့ဒီကြောက်စိတ်ကအဲဖိနေလိုက်လို့ရှိရင်လည်းဘဝင်လေးလည်းမငြိမ်နိုင်ဘူးရနှလုံးသွေးလည်းအဲ့ဒီပွက်ပွက်ဆူကြီးရအဲ့ဒီခါကြရင်ဘယ်လိုခုခံရမယ်ဒါလည်းပြီးတော့လွတ်ပေါက်ဘယ်လိုရှားရမယ်ဒီလိုလည်းပြီးတော့အခါကျဖြစ်ခင်ရာဖြစ်ဝင်တော့မှာပဲမှန်လားပါဗျဟင် အဲ့တော့အဲ့ဒီကနေတို့သွားနေတာဗျအဲ့ဒါတတိမရှိတဲ့ပုဂ္ဂိုလ်တွေငေးတိငေးငိုင် လုံနေတဲ့ပုဂ္ဂိုလ်တွေသိတိသူသီးလို့မရလို့ပြန့်ကျင်းနေတဲ့ပုဂ္ဂိုလ်တွေခံရသမြေတဲ့ဗျာမှန်ပါဗျာဟုတ်ကလားမှန်ပါဗျာအဲ့တော့အဲ့ဒီနေရာမှာတို့ဟိုဒေါသဆိုတာတော့ကွယ်လောဘရှိလို့ဖြစ်တာဟုတ်ကွယ်မှန်ပါဗျာမုန်းစိတ်ဆိုတာကြိုက်စိတ်မီရွေးဖြစ်တာဟုတ်မုန်းစိတ်ရလို့ပြီးကြမရှိဘူးမှန်ပါဗျာအဲ့တော့ကြိုက်စိတ်နဲ့မပြီးစိတ် တို့တတ္တဝါတွေကိုဒီနှစ်ခုဟာအမြဲတမ်းဟိုအပေးယူလုပ်ပြီးတော့ခိုင်းစားနေတယ်မှန်ပါပါဗျာဟင်အဲ့ဒီမိမိငင်းငင်းနိုင်ငံနေတဲ့ပုဂ္ဂိုလ်ဟာဘာတီဦးမလုံးကြမသိပါဗျာအဲမသိသိပြီးအမြဲဝင်တတ်တရားအဲ့ဒီမသိသိဝင်တဲ့ပုဂ္ဂိုလ်ဟာတို့ခုနကစိတ်မှမတီးပဲကွစိတ်မတီးရင်နှလုံးသွေးလည်းမကြည်ဘူးဗျာမကြည်ပါဗျာမကြည်တော့ဘယ်အာယုံတွေးတွေးတွေးတဲ့အာယုံဘလောက်ပဲဆိုးနေနေ သူ့စိတ်ကဒါကောင်းတယ်လို့ထင်ရင်ကြိတ်သွားတော့တာပဲမှန်ပါပါဗျာဟုတ်ကမှန်ပါပါဗျာအဲ့တော့အပြင်ကကောင်းလို့ကြိတ်တာမရှိဘူးကိုကြိတ်လို့ကောင်းတာပဲရှိတယ်မှန်ပါပါဗျာဟင်အပြင်ကကောင်းလို့ကောင်းတယ်ဆိုတဲ့ဆုံးဖြတ်ချက်တို့မှမရှိသေးဘူးမရှိပါဗျာကိုကြိတ်လို့ကောင်းတယ်အကောင်းမရှိဗျာမှန်ပါပါဗျာအဲ့တော့တို့အာဝိဇ္ဇာဆိုတဲ့အခါမတိစိတ်ကပါနဲ့တူတော့ဟိုလူတယောက်ကိုမျက်နာကိုအဝတ်ပြီးပေးလိုက်တာနဲ့တူဟင် မှန်ပါဗျာအင်းတို့ကြိုက်သိကအဲ့ဒီမျက်နာကိုသိထားတဲ့ပုဂ္ဂိုလ်ကဘာမြင်မေးတော့ဘာမှမမြင်ပါဘူးအဲဘာမှမမြင်တဲ့ခါကျမှဒါကပဲလူဒါကပဲသူ့လို့ဒါကလည်းပြောပြီးတော့ပစ္စည်းတစ်ခုကိုရောင်းစားတာ ਨੇ တူသဗျာဟင်မှန်ပါဗျာအဲ့တော့အဲ့ဒီကြိုက်သိရှိနေတဲ့ပုဂ္ဂိုလ်လည်းပဲအဲ့ဒီကြိုက်သိအာကြီးလို့နှလုံးသွေးဟာပင်ကို အကြည်ဓာတ်ကနေပြီးတော့ရဲရဲတောက်လာလို့ရှိရင်လည်းပဲဘာမှမမြင်တော့ဘူးမှန်ပါဗျာအဲ့ခါကျတော့မတိသိကပြောင်းဝင်တာပဲ ဟုတ်ကလားမှန်ပါပါဗျာဒါမို့လို့မတိစိတ်အားကြီးနေတဲ့ပုဂ္ဂိုလ်လည်းပဲအဲ့ဒီကြိုက်စိတ်ဝင်လာရင်ဘာမှမသိတော့ဘူးအဲ့တော့မတိတာနဲ့ဟိုကြိုက်တာနဲ့ကြိုက်တာနဲ့မတိတာနဲ့သူတို့နှစ်ခုဟာအပြန်လာမဲကွယ်မှန်ပါပါဗျာတို့ဒီဖြစ်နေကြတာလေမှန်ပါပါဗျာအဲ့တော့ဒီဟာရှိတဲ့အတိုင်းပဲဟိုဘက်ကဒေါသပဲကြတယ်ဒီလိုပဲမတိလို့စိတ်ဆိုးနေတာဟုတ်ကလားဒေါသဖြစ်လာမှန်ပါပါဗျာဟင်ဒေါသဖြစ်ရင်လည်းပြန်ပြီးမတိဘူးမှန်ပါပါဗျာအဲ့တော့မတိတာနဲ့ ဒေါသဖြစ်တာဒေါသဖြစ်တာနဲ့မသိတာလည်းအပြောင်းအလဲသူတို့ကပါဗျာဟုတ်ကလားဟိမှန်ပါပါဒါတော့အာဝိဇ္ဇာနဲ့တဏှာဆိုတဲ့ဟိုကြိုက်စိတ်နဲ့မသိစိတ်ကိုမှီ၍ကိုယ်ဘက်ကဟိုမုံသိနဲ့မတိသိဆိုတာပြန်ဖြစ်နေတာမှန်ပါပါဗျာဟုတ်ကလားဟိမှန်ပါပါအဲ့တော့တို့ဒီတတိမရှိတဲ့ပုဂ္ဂိုလ်မင်းမင်းရောရောနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုအဲ့ဒီအဝိဇ္ဇာနဲ့တဏှာဟာမတိအောင်လို့လဲသားအောင် လှည့်စားပြီးတော့မှတို့ကိုသွေးကိုဆူအောင်အဲတို့သွေးတွေကိုတခါတည်းလှုပ်ခါလာအောင်ဘာမှမသိအောင်အဲ့လိုလှုပ်ပြီးတော့မှဘလောက်ပဲမုန်းတရားဖြစ်နေနေကြိုက်တရားချင်းဖြစ်လာအောင်လှည့်စားနိုင်မယ်မှန်လားပါဘလောက်မတိမတရီတရားကြီးဖြစ်နေပြီတရီတရားဖြစ်အောင်သူလှည့်စားပြီမှန်လားပါဗျာအဲဘလောက်ပဲဆင်းရဲနေဒီဒါကိုချမ်းသာတယ်လို့ထင်အောင်လှည့်စားမယ်ဟုတ်ကဲ့ပါဗျာ ဟင်မှန်ပါဗျာအဲ့ဒါအဝိဇ္ဇာနဲ့တဏှာဒုစရတော့တွေးမူလားလို့ခေါ်တယ်ဒီတောင်းမြင့်ကြီးနှစ်ခုဟင်မှန်ပါဗျာကျန်တဲ့ကိလေသာတွေကသူ့နောက်မှာလဲရတာကြီးတယ်ပဲအညွန့်နေခက်တီအလက်တီတက်တီကျန်တာတွေကအရေးကြီးတာအဲ့ဒီမတိသိမ့်နဲ့ကြိုက်သိမ့်ကြိုက်သိမ့်နဲ့မတိသိမ့်သူတို့နှစ်ခုပဲဟင်မှန်ပါဗျာအဲ့တော့တို့ဒီအဝိဇ္ဇာနဲ့တဏှာဆိုတဲ့မတိသိမ့်နဲ့ကြိုက်သိမ့်ကတို့ဒီကိုပါလုံလို့တို့ခုနကတို့မတိအောင်လို့ကြိုက်အောင်လုပ်ပြီး တို့အဲ့ဒီမတိတဲ့အဲကြိုက်တဲ့အချိန်ကြမှာမကောင်းတာကိုအကောင်းလုပ်ပြီးတော့ကိုသုံးအောင်ထုတ်ရောက်မှာမဟုတ်ဘူးလားမှန်ပါပါဗျာဒါပဲထင်တယ်ဟိမှန်ပါပါဗျာဟင်တို့အဲ့ဒါပဲမဟုတ်ဘူးလားမှန်ပါပါဗျာအဲ့တော့တို့ကောင်းနေတာတွေပဲနဲ့တော့တကယ်ကောင်းလို့ကောင်းတာလားကြိုက်လို့ကောင်းတာကြိုက်လို့ကောင်းတာပါဗျာဟုတ်ပါမလားဗျာတကယ်ကောင်းလို့ကောင်းတာမဟုတ်လားဟင်မဟုတ်ပါဗျာကနဝဒတကယ်ကောင်းတာမဟုတ်ပါဗျာကြိုက်လို့ကောင်းတာပါဘယ်အတော့မဟုတ်ခင်ဗျာ ကွက်သားတကယ်ကောင်းတော့မဟုတ်ဘူးလားမဟုတ်ပါဗျာဟင်ဟင်တို့အဖို့လည်းမရှိတော့ဘယ်တော့ဘူးကွက်သားကောင်းတော့မဟုတ်လားတကယ်ကောင်းတော့မဟုတ်လားဘူးကောင်းပါမင်းဘူးကောင်းပါဘာခင်ဗျာအဲကွာတင်ကြီးပြန်ကြိုးမပါကွက်သားမကောင်းဘူးတယ်လို့တိုင်းကြတာဟောကြတာကြတာဘူးကွက်သားမကောင်းကြတာတွေဘူးကွက်သားမကောင်းပါဟုတ်ပါမလား တိုင်းငါဟောငါငါငါဟင်ဖို့ငါဟင်ငါဟောပဲနေနေလို့ကောင်းတဲ့စိတ်နဲ့မကောင်းပါဘူးမကောင်းတဲ့စိတ်နဲ့မကောင်းပါဘူးကောင်းတဲ့စိတ်နဲ့ဆိုကောင်းမှာပေါ့ဖူဟာအဲနေနေတော့ချောလာပြီကြီးမင်းမင်းနဲ့ဆင်းဆင်းနဲ့ပေါ်တော့ပါတယ်နဲ့ဟုတ်ကလားဟင်ဟင်အဲ့တော့ဟိုတော့ဝက်သားတွေကြက်သားတွေငါးတွေနွားတွေမကောင်းဘူးဆိုဖွားတယ်မကြီးခရမ်းပြီးပဲချက်တော့လို့တော့ပြောမှာဟုတ်ပဲကူဘယ်နဲ့တော့ ဟင်အဲ့တော့သူဟင်ဆက်ကြည့်ရသားရုံဟုတ်ပါမလားဗျဟင်အဖေဦးနည်းတော့ခရမ်းသေးကြီးတဲ့ချက်ကျွေးခိုင်းပါဗျာဟင်အဲ့တော့သူလူဘဝရောက်လို့ကိုကဒါကိုထင်လို့ကောင်းတယ်လို့ဖြစ်နေတာကွမှန်လားပါဗျာဟင်တတူဒူးကြိုက်လို့ကောင်းတယ်လို့ဖြစ်နေတာပဲမှန်လားပါဗျာအင်းတို့ဟိုမစင်တစ်ခုကိုညင်းနေသလိုထင်တယ်မှန်လားပါဗျာလူဘက်ကပဲလို့ပြောတော့ လူဘက်ကရောစရာကြီးလို့ပြောပါခွေးဘက်ကခွေးဘက်ကကောင်းတယ်ဆိုမှာပါဗျာအဲ့တပုံနဲ့ရဗျမှန်လားပါဗျာဘာလို့နှမျိုးခွဲကြိုက်စိတ်တမကြိုက်စိတ်ပါဗျာဟုတ်ပါမလားမှန်လားပါဗျာဟင်ဟင်အဲ့ဒီနှစ်ခုကွဲနေတယ်အဲ့ဒါမစင်တစ်ခုတမျိုးတည်းမှန်လားနှစ်မျိုးကွဲနေတယ်အဲ့ဘသူဘက်ကမှန်လို့ကြိုက်စိတ်နဲ့မကြိုက်စိတ်ကြောင်းပါဟုတ်ဘသူဘက်ကမှန်လို့ဆိုကိုဘက်ကမကောင်းဘူးတဲ့ကိုဘက်ကကောင်းနေတဲ့နှစ်ခုညင်းနေတဲ့ထို့ဘယ်ဘက်ကမှန်လို့မကောင်းတဲ့စိတ်ဘက်ကမှန်ပါဗျာ ဘာဖြစ်လို့လုံးမရဟောမကြိုက်လို့မကောင်းတာပဲခင်ဗျခင်ဗျဘာလို့မာမောင်ခင်ဗျခွေးဘက်ကပြောတော့ခင်ဗျလူအားကြီးပြောမှာပေါ့ခင်ဗျဒီလောက်ကောင်းတာကြီးမှမကောင်းပြောအောင်အားတဲ့လူကြီးဟာဟင်ခင်ဗျခွေးတွေကခင်ဗျလူအားသိင်းနဲ့ထဲမှာပေါ့ဗျဟင်ဟင်ဟင်မေးလို့မရဘူးခင်ဗျဟင်အဲ့တော့တစ်ဖက်ကလည်းဟိုမတိလို့ကောင်းတယ်ဖြစ်တာတယ်ဒီဘက်ကလည်းမတိလို့မကောင်းဖြစ်နေတာပဲနှစ်ဖက်လုံးကို မတိသိနေကြီးတယ်ပဲမှန်ပါပါမတိသိနေတဏှာမှန်ပါပါဟင်မတိသိနေဒေါသအဲ့ဒါပဲထင်တယ်ဟိမှန်ပါပါအဲ့တော့ဒီနေရာမှာခွေးပါဖြစ်လို့တော့ဘာလို့ကောင်းလို့ဖိကြီးသူ့ရဲ့ဓာတ်ကတောင်းတာထင်တယ်မှန်ပါပါသူ့ရဲ့ဓာတ်ခံကြောင့်ကောင်းတာမှန်ပါပါဗျာဟင်သူအပူလုံးနေတဲ့ခွေးကအဲ့ဒီအငံကိုစားမှရတာမှန်ပါပါဗျာဟင်သူခွေးကအပူလုံးတဲ့မျိုးကိုကွမှန်ပါပါအဲ့တော့အငံကိုစားတာမှန်ပါပါအဲ့တော့သူဓာတ်ခံကြောင့် ခုနအဝိဒဒနာလက်ခံရတာထင်တယ်မှန်ပါပါဗျာအဲ့ဒီဓာတ်ခံကဘယ်ကလာတာတော့ဇယိုက်တော့ကြောက်မဟုတ်ဘူးလားမှန်ပါပါဗျာအဲ့ဒီညင်ညောက်မဟုတ်ဘူးလားမှန်ပါပါဝါဒနာကြောက်မဟုတ်ဘူးလားမှန်ပါပါဗျာအဲ့တော့တို့ဒီအဝိဒဒနာသူ့ကြီးတယ်မဟုတ်ဘူးဗျာဓာတ်ခံလည်းပါအောင်မယ်မှန်ပါပါဗျာပြီးတော့ဇယိုက်ညင်ဝါဒနာဒါလည်းပါအောင်မယ်ဗျာမှန်ပါပါဗျာဟုတ်ကလားဟဲ့မှန်ပါပါဗျာတို့ခန္ဓာကိုယ်ဒီတတ္တဝါတွေတတ္တဝါတွေလူလူချင်းတောင်ပဲအကြိုက်ချင်းတူလူလားလားမတူပါဗျာဟင်ဟိုပထဝီသော အာဘောကောင်ပုဂ္ဂိုလ်များကြတော့ခြူတာဖိတ်တာအများဆုံးကြိုက်မှန်ပါပါဗျာဟင်ဟိုတို့တီသောဆောင်ဝါရောဆောင်တို့ကြတော့ချင်နာပူတာသတ္တာဖဏခါတာအဲ့ဒါတွေအလွန်ကြိုက်မှန်ပါပါဗျာဟင်သွေးတောင်းနာခြင်းမတူဘူးမတူပါဗျာအဲ့ဒီသွေးတောင်းနာခြင်းမတူဘူးဆိုတာဓာတ်ခံခြင်းမတူဘူးလို့ပြောတာထင်မှန်ပါပါဗျာဟင်ဓာတ်ခံသွေးခြင်းမတူဘူးအဲ့ဒီဓာတ်ခံသွေးမှီ၍အဲ့ဒီကောင်းဤဆိုဤဆိုတာဖြစ်တာတယ်ဟဲ့မှန်ပါပါဗျာအဲ့ဒီဓာတ်ခံသွေးဘယ်ကလာဆို စရိုက်ကလာတာတင်တယ်မှန်ပါဗျာဉာဏ်ကလာတာတင်တယ်မှန်ပါဗျာဝါသနာကလာတာတင်တယ်မှန်ပါဗျာအဲ့တော့တို့ဘာလို့ရမှာတော့ဒီတရားအထုတ်တယ်ဆိုတာအဲ့ဒီမိမိရှိနေတဲ့စရိုက်ကိုမြုပ်ဖြစ်တာမှန်ပါဗျာအဲ့ဒီတရားအထုတ်တဲ့ပုဂ္ဂိုလ်ကမိမိစရိုက်ကိုမြုပ်မပြစ်နိုင်သေးရင်ဒီတရားအလို့မှာမအောင်သေးဘူးလို့ပဲတို့သဘောထားမှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဒီအဲ့ဒီတို့သာလို့တော့အနုတ္တိယဘူမိမှာပညာဘူမိတို့ဟင် အနုတရာဘူမိမှာပညာဘူမိတို့ဒါပါလို့ပြောတာလေဗမာတို့တော့မိမိရဲ့တို့ကိန်းနေတဲ့အဲ့ဒီညင်ဟောင်းဇေယိုက်ဟောင်းဝါဒနာဟောင်းမှာပညာဇေယိုက်တို့မှန်ပါပါဗျာဒီຢာကကြီးရဲ့ပုဂ္ဂိုလ်လေຢာကကနေပညာတို့တောင်းယူပါຢာကကိုမြုပ်တတ်ပြရမှာမှန်ပါပါဗျာဟင်ဒေါသကြီးသူကလည်းဒေါသမှပညာတို့တောင်းယူအောင်မှန်ပါပါမောဟကြီးသူကလည်းမောဟမှပညာတို့အဲတတိနဲ့ကြောင်းယူတာမှန်ပါဟင် မှန်ပါပါပြီးတော့အတွေ့အကြံများနေတဲ့ဝိတက်သမားကလည်းအဲအဲ့ဝိတက်မှာတို့ပညာတို့အဲ့လိုသွားမှာနော်မှန်ပါပါဗျာပြီးတော့တရားကြီးသူကဟောတရားမပညာတို့အဲ့လိုသွားမှာဗျာဟုတ်ကလားဟဲ့မှန်ပါပါဗျာအဲ့တော့တို့ဒီတရားအားထုတ်တယ်ဆိုတာအဲ့ဒီတို့ဟိုငြင်းကြောင့်ဇေယျကြောင့်ဝါဒနာကြောင့်ဖြစ်နေတဲ့သိုးနေတဲ့သွေးကိုတိတ်အောင်လုပ်တာအဲ့ဒါသွေးတိတ်ဖြေတောက်တာလားမှန်ပါပါဗျာဟင်တရားထုတ်တယ်ဆိုတာ ဟုတ်ကလားမှန်ပါပါဗျာဘယ်နဲ့တော့သူဒီစိတ်ဖို့ပေါက်ပလားမှန်ပါတယ်ဗျာပေါက်ပလားဖို့တောက်တဲ့ခါတောက်ပါလေတောက်တဲ့ခါတောက်သူတွေးထားနေလို့တောက်ကလားတောက်တဲ့ခါတောက်ရတာပါဟုတ်ပြီတွေးအေးတော့တွေးငိန်တော့တောက်ထားလားတွေးထားတော့တောက်ထားလားတွေးထားတော့တောက်ရတာဟုတ်ပါမလားဗျာရှူရှဲနဲ့ဖြစ်နေတော့တောက်ကလားဖို့ဟုတ်ပါပါဗျာဟုတ်ပါမလားဗျာရှူရှဲဖြစ်နေတော့ဒုံကြီးထားဆွဲမှာပါဖို့တောက်ပဲမထင်ပါဘူး ဟင်ဟင်ဟုတ်ကလားညရှူးရှဲဖြစ်တော့တော့မှာဖိုးရအဲငိမ့်မိမှာတော့ကဇယိုက်ငိမ့်နေပြီဥစားသူတို့တိတ်ဖြေကခုနပြောလှုပ်တုံးတော့မှာပေါ့ဗျာဒေါသဖြစ်နေတို့သာတော့တာဒေါသစိတ်တာတာဒေါသစိတ်တာနိပသနာတိတဲ့ဒေါသဖြစ်နေသည်ဒေါသဖြစ်နေသည်ဒေါသဖြစ်နေသည်အဲ့လိုတော့သူတိတ်ဖြေတော့မှာတဲ့မှန်ပါပါဗျာအေးຢာကသိဖြစ်နေသေးတယ်လေအဲ့ဒီຢာကသွေးလေးထလာမှာဆိုရတဲ့တော့ တာရာဂစိတ်တံတာရာဂစိတ်တံဒီပသနာတိသာလို့ပြောတာမှန်ပါပါဓမ္မတို့အဲငါမယာကသိဖြစ်နေတယ်ယာကသိဖြစ်နေတယ်အဲ့လိုတခါတဲ့အဲ့ဒီဘွေးစုတုံးပဲမာတယ်ဗျဟင်မောဟပြင်းနေတာမောဟစိတ်တန်းဒီတိုင်းပဲလေမှန်ပါပါဗျာအဲဒီတိုင်းပဲတို့တရားအထုတ်တဲ့နေရာတို့အလုံးတစ်ခုနေရာတို့သိကလေးတွန်းဆုံနေလို့ရှိရင်လည်းတန်ခိတာစိတ်တန်းတန်ခိတာစိတ်တန်းဒီပဇာနာတိငါစိတ်ဒီတွန်းဆုံနေပြီတွန်းဆုံနေပြီ အဲတုံးဆုံးနေတဲ့အချိန်မှားမှာတယ်ဗျမှန်ပါပါဗျာဟင်ပြီးတော့စိတ်တွေဟိုပြန့်ပြီးပြန့်ပြန့်နေနေဝိခိတစိတ်တံဝိခိတစိတ်တံဒီပပနာတိစာလို့ပြောတာဗျဗမာလိုတော့ငါစိတ်တွေပြန့်နေတယ်ပြန့်နေတယ်ပြန့်နေတယ်အဲ့လိုမှားမှာတယ်ဗျမှန်ပါဗျာအဲ့တော့ဘယ်နဲ့တော့ငြိမ်မတော့အောင်မလားဆုံမတော့အောင်မလားဆုံတော့တော့ပါပါဗျာအဲယောဂထားမတော့အောင်ပါဗျာမှန်ပါဗျာ ဟုတ်ကလားမှန်ပါဗျာအင်းယောဂကြနေမတော့ဟိုယောဂကြနေတော့ပူတော့အောင်မှာပေါ့လေမှန်ပါပါယောဂထားနေရင်လည်းတော့အောင်မှာပဲဗျာမှန်ပါပါဗျာဟင်မှန်ပါပါဗျာအဲ့တော့အဖိုးပဲနေတို့ဒေါသသိဖြစ်နေတဲ့ခါဘယ်တော့တော့လားတာဒေါသသိတံတာဒေါသသိတံဒီပသနာဒီငါဒေါသဖြစ်နေသည်ငါဒေါသဖြစ်နေသည်အဖိုးတော့ကလားဟုတ်ကဲ့တော့တော့ဟုတ်ပါမတော့တခါဘယ်နှခါဘယ်နှခါတော့တော့တခါဘယ်နှခါတော့ဖိုးပြီးမဟုတ်မပါဘူးဒီစေးမပါဘူးတော့ဟင် ဟင်ဒေါသဖြစ်နေမှတာလားဒုတိထဆွဲထားလားဟင်သင်ရပါတယ်ဟုတ်ပါမလားဗျာဟင်အဲ့တော့သူအဲ့လိုသိရိုက်ကြောင့်ဖြစ်နေတဲ့သွေးရဖူမှုကိုအဲ့ဒါအတွက်ဒီတရားမှတ်တာကွမှန်ပါဗျာအဲ့တော့တို့ဒီဘက်ကတော့တတိမင်းမင်းရောရောစိတ်ကူမထားပဲနဲ့ကိုယ်စိတ်ကလေးကိုတို့ခိုင်းစားတဲ့နွားလိုပေါ့ကွ မှန်ပါဗျာခိုင်သားမင်းနွားကြတော့အိမ်မှာလက်တမွေကျွေးထားရတာတဲ့မှန်ပါဗျာဒီတခါတည်းနဖားကြီးကနေပြီးတော့သွားခြင်းဟာသွားဆိုလွတ်တာလားအမြဲတမ်းခြီထားတာလားအမြဲတမ်းခြီထားတာပါအမြဲတမ်းခြီထားရတဲ့အဖိုးတို့သုံးမွေးလေကြတယ်ပြပြလှောင်ထားမယ်ဟုတ်ကလားဒီအမြဲတမ်းကျွေးမွေးထားရတာဘာဖြစ်လို့တော့ခိုင်းတဲ့အချိန်တပူအောက်ကိုတခါတည်းတောက်လျှောက်ရောက်လာအောင်တင်တယ်မှန်ပါပါဗျာအေးအဲ့ဒီတိုင်တို့ဒီတရားအားထုတ်မဲ့ပုဂ္ဂိုလ်ကြတော့တတိကို အမြဲကင်ထားရတယ် စိတ်ကိုလွတ်မပြရဘူးမှန်ပါပါကိုယ်စိတ်ဒီကိုယ်အနာမှာအမျက်ရှိနေရမယ်ဟုတ်ကလားမှန်ပါပါသူများစီကိုမရောက်စေရဘူးနေဟိုတနေ့နေကင်းနေစားစားသွားသွားနာနာနေနေတို့အဲ့ဒီအမှတ်ကိုမလွတ်ရဘူးမှန်ပါပါစားစရာရှိတာစားအမှတ်မလွတ်နဲ့မှန်ပါပါဗျာသွားစရာရှိသွားအမှတ်မလွတ်နဲ့မှန်ပါပါလှုပ်စရာရှိလှုပ်အမှတ်မလွတ်နဲ့မှန်ပါပါဗျာဟင်အဲ့ဒါတို့ခိုင်နွားလေးကိုဟိုလက်ပတ်မွေးထားသလိုစိတ်ကလေးကိုလည်းတတိကျိုးလေးနဲ့ခြိထားတာဗျာ မှန်လားပါဗျာဟုတ်ကလားမှန်လားပါဗျာအင်းအဲ့လိုကိုတို့လုံနေတဲ့ပုံကိုတယောက်ဟာခုနပြောတဲ့ဇယိုက်သွေးထားနိုင်ပါအတွေးဝင်နိုင်ပါဦးမလားဟိမဝင်နိုင်ပါဗျာအဲ့အတွေးမှမဝင်လို့ရှိရင်ဇယိုက်ထားနိုင်ပါဦးမလားဟိမထားနိုင်ပါဗျာအဲ့ဒီကကြဝိဇ္ဇာရှိနေရင်တဏှာမလာဘူးမှန်လားပါဗျာဟင်အာဝိဇ္ဇာရှိရင်နာတဏှာလာတာဟုတ်ကဲ့မှန်ပါဗျာဟင် ပြီးတော့ဝိတ္တာရှိနေတဲ့ပုဂ္ဂိုလ်ဒေါသမဖြစ်တော့ဘူးမှန်ပါပါဗျာအင်းပြီးတော့တို့ဒီဝိတ္တာသိဖြစ်နေတဲ့ပုဂ္ဂိုလ်တယောက်ကမောဟဘောဖြစ်ဦးမလားမဖြစ်ပါဗျာအေးမောဟနဲ့တတိနဲ့ဆန်းကျင်ပဲပဲမှန်ပါပါဗျာတို့အမှောင်နဲ့မိအောင်လို့မှန်ပါပါအဲမိထုံးလိုက်ရင်အမှောင်ပယ်ဖို့လူသေးလားမလိုပါဗျာအဲမိမိတ်လိုက်ရင်အမှောင်ကပဲနေတော့ဘာလို့မောင်းလာတာပါဗျာအေးဗျာအဲအဝိဇ္ဇာဆိုတဲ့မတိသိနဲ့တတိကအဲ့ဒါမီးနဲ့အမှောင်လူပဲဗျာမှန်ပါပါဗျာအဲ့တော့တတိရှိနေတဲ့ပုဂ္ဂိုလ်ကဟောဝိဇ္ဇာသိဖြစ်နေတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်ဟာဟောမိမိရော်ရော်ပေါ်ပေါ်သာသာမနေတဲ့အတွက်တွေးချိန်လည်းမရဘူးဗျာပြေးချိန်လည်းမရဘူးဗျာဟုတ်ကလားဟဲ့မှန်ပါပါအဲ့လိုတွေးချိန်ပြေးချိန်မရလို့ရှိရင်ကိုယ်စိတ်ကလေးကိုနားမှာရှိနေလို့ရှိရင်ခုနကတို့ဓာတ်ခံသွေးရဟောလန့်ဟုတ်မလားဟဲ့မလန့်ပါဗျာအဲသွေးမလန့်ရင်သွေးမခုန်တော့ဘူးပေါ့ဟုတ်ပါဗျာအဲသွေးလန့်ပါဗျာမှန်ပါပါဗျာဟင်တို့ ပယောဂကလည်းဟိုသွေးလမ်းမှဝင်ပူးတာထင်တယ်မှန်ပါပါဗျာအေးသွေးမလန့်ရင်ပယောဂမပူဘူးဗျမပူပါဗျာတို့ဒီမှာလည်းသွေးမလန့်လို့ရှိရင်ခုနကပြောတဲ့ကြိုက်စိတ်သွားဝဲဦးမလားဟိဝဲပါဗျာဘသူကြီးဘယ်ဝါကြီးပေါ်ဦးမလားဟိမပေါ်ပါဘူးပေါ်တော့ဘူးအဲ့ခါကျမှတော့တို့သွေးဟာအေးသွားပြီမှန်ပါပါဗျာမြင်နာမြင်နာနဲ့ပြီးသွားတယ်မှန်ပါပါဗျာဘာပဲညာပဲမိကိုကြိုးစားမပါတော့မပါပါဘူးကြားတာကြားတာနဲ့ပြီးသွားပြီမှန်ပါပါဗျာ ပါပါပဲညာပဲအုံးလူလူကျွတ်ဆောင်မလာတော့မလာပါဘူးအချောက်နှမခံရတော့ဘူးပေါ့မလာပါဗျာဟင်ဟင်နာနာနာနာနဲ့ပြီးသွားပြီစာရာစာရာနဲ့ပြီးသွားမယ်ထိတာထိတာနဲ့ပြီးသွားမယ်အဲအဲ့လောက်ကလေးတို့ဖြစ်လာလို့ရှိရင်ဒီနှလုံးသွေးတွေဟာပဲမလို့ နောက်နေမလားကြီးနေမလားကြီးနေမှာပါဗျာဟင်တို့ဆံသေးသလုံးကို ငြင်းငြင်းငြင်းနေရာကိုတည်ထားလိုက်လို့ရှိရင်အနယ်လေးကျသွားတော့ဟောမျက်နှာပြင်မှာအကြည့်တက်ခရီးပေါ်လာသလိုဟင်မှန်ပါပါဗျာတူမှမဲ့အနယ်ရှိတဲ့ရေကိုတို့အောက်ပြီးအောက်ရွာကြတော့အဲ့ချောင်းကြီးအနယ်ရှိတာတွေကိုသူတို့သုံးရတာကွအဲ့ဒါသင်အိုးကြီးတွေနဲ့ထည့်ပြီးတော့သူတို့ခေါ်တော့တိမ်နယ်လို့ခေါ်တာပေါ့မှန်ပါပါဟင်ညီအောင်ထားလိုက်ရလားမှန်ပါပါညီအောင်ထားတော့နှစ်ရက်လောက်ထားလိုက်လို့ချင်းသူ့ဟို နိုးနှစ်ဒီပါတွေအဲ့ဒီတို့ရှိနေတဲ့အနေတွေအောက်ကိုဖင်နိုင်ကြသွားမှာရေလေးကိုခပ်ပြီးတော့သူတို့တောက်ရတယ်မှန်ပါပါဗျာတို့ပဲလို့တူးရေတို့တူးကန်တို့မရှိဘူးမှန်ပါပါဗျာတူးရင်လည်းအဲ့ဒီရေပဲထွက်မှာပဲမှန်ပါပါဗျာမြို့ပါကျုံပေါ်တွေကိုကွမှန်ပါပါဗျာတူးကျင်နေကြရတဲ့အဲ့ဒီကိုကြက်လက်တို့ပဲတို့ပဲမှာလေမှန်ပါပါဗျာအင်းအဲ့ဒီတိုင်းပေါ်တို့ရေနောက်နေတဲ့ဟာကိုလည်းငင်းအောင်ထားလိုက်လို့ရှိရင်အနေထိုင်သွားရင်တို့အကြည့်တကလေးဘောမလားဘူးလားဟုတ်ပါပါဗျာ အကြည်တပေါ်လာတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအကြည်တဘက်ကိုတို့မျက်နှာငုံကြည့်လိုက်ရင်ကိုမျက်နှာကြောင့်ကိုမသိရဘူးလားသိရပါဗျာငါမျက်နှာမှာဟင်ဦးမေရရှိသလားဟာငါမျက်နှာပဲနာမှာအနေယူကြည့်သလားဟင်အာငါမျက်နှာပဲနာကြတော့ဘာကြီးဖြစ်နေသလားသိဘူးလားသိပါဗျာဘာဖြစ်လို့တော့အဲရေကြီးနေလို့ပါအဲရေကြီးနေလို့တို့လည်းမနှောကြည့်နေတဲ့ပုဂ္ဂိုလ်တူဟာနာပြီးပါကရှူရှူဘဲကရှူရှူပေါ့လေ နာတဲ့နေရာကရှုတော့ရှုလိုက်လို့ဒီနာသေးဝါကရှုလိုက်တဲ့ဟာလေအဲ့ဒီမနှောကြီးမှာသွားပြီးသတင်းပို့ရတာမှန်ပါပါအဲနာတဲ့နေရာကဖြစ်လာတဲ့ဝေဒနာကိုလေအဲ့ဒီမနှောကြီးသွားသတင်းပို့ရတာမှန်ပါပါအဲ့ဒီမနှောကြီးသွားသတင်းပို့မှာအဲ့ဒီမနှောနာမှာကပ်ပြီးသိနေတာမနှောဝင်းကြီးဆိုတဲ့အတွင်းပြီးလေးအထဲပြီးလေးရှိရဲ့မှန်ပါပါအထဲပြီးကအိမ်မှာဒါလှုပ်ရှားသွားသည်ဒါဖောက်ပြန်သည်ဟင်ပြီးတော့လှုပ်ရှားတာလည်းဘယ်လိုလေးလှုပ်ရှားသွားသည်ပက်နဲ့လေးလှုပ်ရှားသွားသည်အသေးစိတ်မမြင်မမြင်နိုင်ဘူးလားမြင်နိုင်ပါဗျာ ဟင်ဟင်အသေးစိတ်မြင်ရလို့ရှိရင်ဘယ်နဲ့တော့ဟုတ်အကောင်းဟာအကောင်းတိုင်းပဲထင်တယ်မှန်ပါပါဗျာအဆိုးကြတော့အဆိုးတိုင်းပါဗျာဟုတ်ကလားမှန်ပါဗျာအကောင်းကအကောင်းတိုင်းအဲ့ဒီမှာအရှိအရှိတိုင်းမြင်ရတယ်မှန်ပါဗျာအဆိုးကြတော့အဆိုးတိုင်းအရှိအရှိတိုင်းမြင်နိုင်တယ်မှန်ပါပါဗျာဟင်အဲ့တော့တို့ဒီတတိရှိတဲ့ပုဂ္ဂိုလ်ဝိဇ္ဇာလောကမှာသုံးတဲ့ဟာကြတော့တို့သွေးလေးကိုညီအောင်လုပ်ပြီးတော့စိတ်ကလေးကိုအေးအောင်လုပ်ပြီး စိတ်ကလေးကိုဟိုမလန့်အောင်လို့တွေးကလေးကိုမလန့်အောင်လို့ပြီးတော့အရှိကိုအရှိတိုင်းကြည့်ပြီးတော့ကိုသွားတယ်လားမှန်ပါဗျာဟင်တတိမရှိတဲ့ပုဂ္ဂိုလ်ကြတော့တို့ခုနပြောတဲ့ကိလေသာကတွေးကိုလှန့်ဟုတ်ကလားမှန်ပါဗျာတွေးလှန့်ပြီးခုံပြီးဆိုတော့မှခုနက သွေးလမ်းမှာပယောဂဝင်တယ်လို့အဲ့ဒီမှာဘသူဘဲဝါပညာတွေဝင်လာလိမ့်မယ်ဝင်လာပါဗျအဲပညာတွေဝင်လာရင်ကောင်းဤဆိုသည်အတွေးတွေဝင်လာလိမ့်မယ်ဝင်လာပါဗျအဲ့ဒီခါကျရင်ကြိုက်ဤမုံဤဟောနောက်ကကိရိတာတွေတည်းသားကြတယ်မှန်ပါပါဗျအဲ့တော့ဒီအဝိဇ္ဇာဆိုတဲ့အင်းကိရိတာဘက်ကတို့ကိုခိုင်းစားတဲ့နေရာမှာ၆လှန့်ပြီးတော့ကိုသွေးစုတွေးပူပြီးဘာမှမသိအောင်လုပ်ပြီးခိုင်းစား မှန်လားပါဗျာဟုတ်တယ်လေမှန်လားပါဗျာတေဒီဝိဇ္ဇာဖြစ်တဲ့တတိဘက်ကတော့တခါတော့သွေးလေးကိုအေးအောင်ငင်းအောင်လုပ်ပြီးတော့အရှိအရှိတိုင်ပြပြီးတော့အကောင်ဆိုးကိုဖော်ပြတာတင်လေမှန်လားပါအဲ့ဒီမှာလမ်းတစ်ခုတာပဲကွဲမှန်လားပါဗျာဟင်တတိရှိတာနဲ့မရှိတာလေမှန်ပါပါဗျာအင်းအာယုံခန္ဓာတော့ခံစားတာတော့တူတူပဲထင်တယ်မှန်ပါပါဗျာအာယုံခံစားတာတော့တူတူရဟောခံစားတဲ့နေရာခံစားပုံခံစားနေလိမ့်မှာအဲ့လောက်ကွာတပြားမှန်ပါပါဗျာဟင်အဲ့တော့ဒီတတိရှိတဲ့ပုဂ္ဂိုလ်ကြတော့ဟို မတရိတရားမတရိတရားအတိုင်းပဲပေါ်လိမ့်မယ်မှန်ပါပါဗျာတရိတရားကြတော့တရိတရားအတိုင်းပေါ်လိမ့်မယ်မှန်ပါပါဗျာဟုတ်ကလားမှန်ပါပါပြီးတော့ဟိုအကောင်ဒီအကောင်တိုင်းဟိုလက်ခံလိမ့်မယ်အဖိုးကြအဖိုးတိုင်းလက်ခံလိမ့်မယ်မှန်ပါပါဗျာဟုတ်ကလားမှန်ပါပါဗျာဟင်ပြီးတော့ဟိုဆင်းရဲတာဟိုဆင်းရဲတဲ့အတိုင်းသူသဘောပေါက်သွားလိမ့်မယ်ချမ်းသာတာကိုချမ်းသာတဲ့အတိုင်းသဘောပေါက်သွားလိမ့်မယ်မှန်ပါပါဟောတာချမ်းသာတဲ့လမ်းဟောတာဆင်းရဲတဲ့လမ်းသဘောပေါက်သွားလိမ့်မယ်မှန်ပါပါဗျာ ပုဂ္ဂလာဟိမှန်ပါပါဗျာအဲ့ဒါတို့တတိရှိတဲ့ပုဂ္ဂိုလ်ဒါတို့ဟိုဘက်ကတတိမရှိလို့မိမိကြီးနေလို့ပေါ်ခဲ့ကြတဲ့ဓာခံသို့မဟုတ်အဲ့ဒီဓာခံကိုမိယူဖြစ်တဲ့ဇယိုက်အဲ့ဒီဇယိုက်ကိုမိယူဖြစ်တဲ့ညင်အဲ့ဒီညင်မိယူဖြစ်တဲ့ဝါသနာတွေကိုဟောတတိလေးနဲ့ဟင်ရှုမှတ်သင်ခြင်းပြီးတော့ဟိုတို့ပညာပွင့်ကိုပို့တာမဟုတ်ဘူးလားမှန်ပါပါဗျာအဲ့ဒါကိုအနုတရာပုံမိမှပညာပုံမိတို့လို့ အဲ့လိုပြောတာမှန်ပါဗျာဟင်မှန်ပါဗျာဟင်အနုတ္တိယဘုံမိမပညာဘုံမိတို့တို့မို့လို့ချင်းမိမိရဲ့ပင်ကိုစရိုက်မှာပညာစရိုက်တို့အဲ့လိုတတိလေးနဲ့ပြောင်းယူရတယ်မှန်ပါဗျာဟင်ပြောင်းမယူလို့ရှိရင်တို့မျက်စိကိုစီးနှောင်ခံထားရတဲ့ပုံကခยีသွားရင်အနောက်သွားရင်တဲ့အရှိလို့ထင်းနေသလိုဟုတ်ကလားဟဲ့မှန်ပါဗျာ ဟင်ဟိုမြောက်ဆိုပြီးတော့သူသွားနေတာတောင်ကိုသွားနေသလိုတို့တန်ត្រာလဲတဲ့နေရာမှာအဲ့ဒီမတိစိတ်နဲ့ကြိုက်ကောင်းနဲ့လဲရတာကြီးတယ်ဗျာမှန်လားပါဗျာဟင်မတိစိတ်ကြောင့်ကြိုက်ကောင်းထင်တယ်ဟိမှန်လားပါအဲ့ဒီတိတ်တို့တန်ត្រာလဲရတာဟင်မှန်လားပါဗျာအဲ့တော့တို့ဟိုသားတစ်ကောင်ထဲမှာတွေ့ရတာပေါ့ကွအဲ့စေတနာကပေးဝန်သားရေးတယ်ထင်တာပါပဲတို့ရှိခိကတော့အဲ့အခုခိအဖိုးတို့ဟို သေရလူနေမှာပေါ့ရှေ့ခေတ်ကအဲ့ဒါရွာတိုင်းရွာတိုင်းအဲ့လိုသေရရှိတယ်တာလာရသေရလို့ခေါ်တယ်ဟင်တို့ဒီရွာတွေကြတော့သနပဋ္ဌလို့ခေါ်တယ်သနဘုတ်သနဘုတ်ဆိုတာလူတို့ရခီးသွားလမ်းလို့ဆိုလိုတယ်အဲ့တော့ဥပမာမဲ့မင်းကုန်းကိုဟိုတခြားတခြားကနေပြီးတော့ခီးသွားလာတဲ့ပုဂ္ဂိုလ်များအချိန်ကုန်သွားပြီနားနားတရားတဲတရားမရှိဘူးဆိုရင်တဲဖို့ရာတာလာရဆရာဆိုတာထားတယ် အဲ့ဒါရှေခိကရွာတိုင်းရွာတိုင်းထားတယ်လေမှန်ပါပါဗျာအဲ့ဒီတလာရဘုရားတီးအဲ့တော့ကိုခྱི་တဲ့နှစ်ယောက်ကညအဲ့ဒီမှာအချိန်မတော်မှလာရောက်တာတယ်ကွရောက်လာတော့တင်းအဲတဲပြီးတော့ကိုညမိုးချုံချုံနဲ့အိမ်တိမ်ကိုသွားပြီးတော့ကိုညီတောင်းတယ်သူတို့ဟိုဒီကနေ့ထမင်းမစားရသေးလို့အဲ့တော့သူတို့အတွက်ကိုထမင်းလေးဒီတညသာလေးတော့ကိုညီပါလို့ဆိုတော့ဟိုကတို့ဟို မြောင်းပေးလေးတွေမှာရှိတယ်တီတွေးပေါက်စာလေးတွေမရှိဘူးလားရှိပါဗျာအဲ့ဒါလေးတွေကို သူတို့ကဟိုပြုတ်ပြီးတော့ကိုကြာနာနာချက်ထားတာတဲ့ဗျာဟင်အဲ့ဒါပြီးလိုက်တာသမင်းနဲ့ညမှောင်ကြီးတဲ့စားတာတဲ့ကြာတာဟင်းဂျိုနဲ့အလွန်ကောင်းကြာတာဟင်းဂျိုကတော့အလွန်ကောင်းဆိုတာဟင်ဟုတ်ဟင်ကြာတာဟင်းဂျိုတဲ့ဗျာအလွန်ကောင်းဆိုတောက်လိုက်ကြတာတဲ့ဇုံလေးတစ်ချောင်းကိုလက်မလဲဘူးတဲ့ဗျာ ဟင်အဲ့ဒါလေးကြံရောတယ်ဗျအဲမနဲ့မိုးလို့ထားကြည့်တော့ဒီကောင်တွေဖြစ်တော့အကုန်လုံးအံကုန်ညရောတယ်ဗျဟင်အာညကစားကြတဲ့ဟာတွေအကုန်အံတယ်ဗျဟင်အဲ့တော့အခုဒုသားနေတာကောပဲနေတော့ကြာတာမို့ကြာတာစားတာလားဒီကောင်ကိုကြာတာလှုပ်စားနေလားဒီကောင်ကိုကြာတာလှုပ်စားနေပါဘာဖြစ်လို့တော့ မသိလို့ပါဗျာ။မှောင်နေစားနေလို့မှန်လားပါဗျာ။ဟင်လင်းလင်းရှင်းရှင်းစားရင်ဒါတီကောင်တီကောင်မှန်သိမှာပေါ့။မှန်လားပါဗျာ။ဟင်အခုတို့စားတာဒီကောပဲနဲ့တော့ဖို့တီကောင်စားနေရတယ်ပါဟုတ်ပါမလားကြာစမ်းနေတာပါပဲဖို့ရဟင်ဟင်ကြာစမ်းမထင်တာချိုးထားတယ်ဗျာမကြည့်ရဘူးမာဟုတ်ကလားဗျာဟင်ကတွင်းတို့ရေးထားတယ်ဗျာဟင်ဟိုတူမီဒီလက်ကလေးမပြတ်တဲ့ဟိတိတိုက်ချေဟိနောက်နဲ့ပါသေးတယ် ကောင်းဖေးတာလေးနဲ့ပါသေးတာဟုတ်ပါတယ်လို့ပါပဲဆရာပါတယ်လို့ပဲဖေးရတယ်ဖိုးလုံးထားပဲဘယ်နဲ့ဒလူကဘလို့ထရတာတော့ဟင်အဖို့လူကြတဲ့စိတ်ခါမှာဒလူဘာလို့ထရတာတော့ပါခဲ့ပါတယ်ဗျာဖိုးဟင်အဲ့တော့တန္တရာလဲတာအဲ့ဒီမတိကောင်းနဲ့လဲတာတခြားနဲ့လဲတာမဟုတ်ဘူးဟုတ်ကလားမှန်ပါပါဗျာအဲ့တော့မတိကောင်းနဲ့လဲတဲ့ပုဂ္ဂိုလ်ကဘယ်လိုလုပ်တော့အထက်တန်းဖြစ်မလို့မဖြစ်နိုင်ပါဗျာဟင်တိကောင်းနဲ့လဲရင် လေအားသည့်တိုင်အောင်တို့အထက်တန်းသားဖြစ်နိုင်နေမှန်ပါပါဗျာနဲ့မတိကောင်းနဲ့လေတဲ့ပုဂ္ဂိုလ်ကပဲတော့မှအထက်တန်းသားမဖြစ်နိုင်ဘူးမှန်ပါပါဗျာဟင်အဲ့တော့ကြာသာဟင်္ဂါခမတို့သားမလားတီတွေးကိုပဲသားမလားကြာသာဟင်္ဂါသားနိုင်အောင်ကြိုးစားပါပါဗျာဟုတ်ပါမလားဗျာမှန်ပါဗျာအဲတော်နေတီတွေးကြီးနဲ့ညာနေဘယ်နှလုံးလို့ဟင်ဟင်ဖို့ကြာသာဟင်္ဂါသားမလားတီတွေးသားမလားဖို့ နှစ်ခုလုံးကတော့ချိုးတယ်ဖို့ဝဲအောင်တော့မီးထွန်းမယ်မလို့စားပါပါဟောမအေးဖျောင်းနိုင်ရှိလို့လားခင်ဗျာကဆရာရမှာပါမအေးဖျောင်းနိုင်ရှိဦးမှာဟိုခင်ဗျာမီးထွန်းမှုဆိုတာလေဟင်ဖျောင်းနိုင်မှမရှိဘဲနဲ့ဘာထွန်းမှာတော့ခင်ဗျာကဟင်ဟင်အဲ့တော့သူဖရာလက်ထက်တုန်းကစာလို့တော့သူကရပေါ်တိကာလို့ခေါ်တယ်ပဲဝမလေးဝမလေးရာပကြူပြီမှာလမ်းပေးမှာ ဝက်မာလေးတခါတည်းဝင်မြေချင်းထဲမှာလူပြီးပျော်နေအဲ့တော့ဘုရားရှင်ကအဲ့ဒါသုံးငံကြွားကြီးနဲ့တွေ့တော့ပြုံးတော်မူတယ်ပြုံးတော့နောက်ကလိုက်လာတဲ့ညီတော်အာနန္ဒာကဟိုဘုရားပြုံးလိုက်လို့ရှိရင်တို့ဒီသွားတော်ကရှိတဲ့ရောင်ညီတော်များတစ်ဖြက်ဖြက်နဲ့ထွက်တာဟုတ်ကွအဲ့တော့နောက်ကနေပြီးတော့မြင်နေရှင်ဘုရားဘာလို့ပြုံးလာတော့ဆိုတော့အဲ့ဒီဝက်မာလေးဟာဓမ္မတီကလာခဲ့တဲ့ဝက်မာလေးကွဆိုဟင် ဗြမပြည်ကလာတဲ့ဝက်တချိန်တော့ကာလကဗြမပြည်ကွယ်တဲ့ခုဝက်ဖြစ်နေတယ်ကြည်စာတဲ့တတ္တဝါတွေကအပင်ကအမြင့်မနှုတ်ဖဲနဲ့အပင်ချိုင်တဲ့ပုဂ္ဂိုလ်တိုင်းဟာအဲ့ဒီတဲ့အညွန့်ဟာတန်ត្រာမှာထွက်မှာကြီးတယ်ဟင်မှန်ပါပါဟင်မှန်ပါဗျာအဲ့ဒါအမြင့်တာနှုတ် အင်းအပင်မူသာခြံ၍အမြင့်မနှုတ်တော်သူတဲ့ဗျမှန်ပါပါဗျာအင်းအာဝေဒတနာဆိုတဲ့ရည်တော်မြစ်ကိုဘွေးမူလာနှစ်ပါးကိုမနှုတ်ထားထင်နဲ့မှန်ပါပါဗျာအဲ့တော့သူ့ရာဇဝင်ကိုဘုရားရှင်ကဘောတော်သူကကောက်ကတံဘုရားရှင်လက်ထဲတုန်းကအဲ့ဒီတောချောင်းတချောင်းမှာဆိုကြက်မာလီဖြစ်ခဲ့ဘူးတဲ့မှန်ပါကြက်မာလီကြက်မာလီအဲ့တော့ဟိုဘက်ကတောချောင်းမှာနေတဲ့ယဟန်တော်များကတို့တရားနဲ့ပတ်သက်တာနေမှာပေါ့လေ ဟိုကုထာတာကမ္မထာနုအတုပကမ္မထာနုဆိုတာရှိတာကိုဗျမှန်ပါပါကုထာတာကမ္မထာလည်းမိမိခန္ဓာကိုယ်မှာရှိတာတွေကို32မျိုးကိုမြင်အောင်ရှုရတာကိုကွမှန်ပါပါစိတ်နဲ့ပွားပြီးရှုကလည်းနှုတ်နဲ့ပွားတယ်ငါခန္ဓာကိုယ်မှာ အတိအိမသမင်ကာယေလားဒီမှာသမင်ကာယီဤတလံမြလောက်ရှိတော့ကိုနိုင်တယ်လေမှန်ပါပါဗျာဟင်ကေတာသပင်တို့ဒီ၎င်းလောမမွင်းကြီးတို့ဒီ၎င်းနဲ့မှန်ပါပါအဲ့ဒါတွေကိုရွတ်ဖတ်ပြီးတော့သူတို့စိတ်ကလေးကိုငြိမ်အောင်လုပ်နေတော့ ကျမလေးကအစာမကောက်တာဘူးတဲ့ခြေလေးတစ်ချောင်းကိုအပေါ်မြောက်လို့တဲ့တစ်ချောင်းလေးထောက်လို့နားလေးသွင်းပြီးအဲ့ဒါလေးနားထောက်အဲ့နားထောင်နေတော့ဟိုကကောင်းငင်ကနေပြီးတော့ဝဲပြန်လာတဲ့သိန်းစုံကသူ့သွားမြင်တော့အဲ့ဒီမှာထိုးတုပ်ပြေတာမှန်ပါပါဗျာဟင်တခါတဲ့ဇက်ပြပြပါလားကျမလေးမှန်ပါပါအဲ့ကောင်းသိန်းနဲ့ဇက်ပြပါသွားတဲ့တွေ့ဒီတရားလေးကိုစဉ်းစားနေတဲ့ချိန်က သူဟာဝိဇ္ဇာသိဖြစ်နေတယ်တတိခံဖြစ်ပေမဲ့တောင်းဒုတိယဘဝမှာဗာရာဏသီပြည်မှာဥပရိမင်းသမီးရလို့လာဖြစ်တယ်ဟင်ကြည်လားဒါသူကိုယ်တိုင်သိတာဟုတ်သေးဘူးနော်မှန်ပါပါဟိုယဟန်ရဲ့တရားတော့အတန်လေးပဲသိတယ်ထင်တယ်မှန်ပါပါဗျာဒီအတန်တော့ကဟန်ကို तू သိရလားမသိပါဗျာဘာကိုဆိုလိုသည်မသိမသိပါဗျာဟင်ဘာအကြောင်းကိုဆိုလိုသည်မသိမှန်ပါပါဗျာ तू သိတာဒီအတန်လေးပဲမှန်ပါပါဗျာတရားနဲ့ပတ်သက်တဲ့အတန်လေး ပူခြင်းလောင်ခြင်းမရှိဘူးမှန်ပါပါဗျာဟင်းအေးနေတဲ့တောင်လေးဖြစ်တဲ့အတွက်အဲ့တာလေးကိုတစ်ခါတည်းခြေတော်လေးတစ်ချောင်းမြောက်လို့အဲခြေတော်တစ်ချောင်းလေးရီထောက်လို့နားလေးသွင်းပြီးအဲ့ဒီတဲ့နေတော့ဟိုတို့အတက်ကကုံသွားတာကိုဦးရမှန်ပါပါကောင်းတဲ့စိတ်နဲ့ကြောင့်ဟောအထက်ရောက်သွားတာဗျာအထက်ဗျာအထက်ဗျာဥပရိမင်းသမီးရလို့လေမှန်ပါပါကြက်နေကြတော့တော်တော်လေးသင့်ကွာသွားပြီကွာပါဗျာအေးအဲ့ဒီမင်းသမီးဘဝရောက်တော့လေဒီစိတ် ဒီသရိုက်ဒီညင်းဒီဝါဒနာပါသွားတဲ့အတွက်သူဒီအိမ်တော်သားမွေးမှုမပြုဘူးဒီလိုပဲနေအဲမင်းသမီးဘဝနဲ့တို့ဒီအိမ်သာတက်တာပေါ့ကွယ်အင်းအိမ်သာချင်းကြီးအိမ်သာတက်တော့အဲ့ဒီအိမ်သာအောက်ကမစင်ပုံထဲမှာပိုးလောက်တွေကတဖွာဖွာနဲ့အဲ့ဒီမှာဟင်တလုံးလုံးတရွာရွာနဲ့ဖြစ်နေတာကိုသူငုတ်ကြည့်ပြီးမြင်နေတဲ့အဲ့ဒီငုတ်ကြည့်တာကိုမြင်မြင်နဲ့အဲ့ဒီကအမြင်နဲ့ အဲ့ဒီကအတိဒီကိုကိုကိုလာပြီးတော့သူ့ခန္ဓာကိုယ်ကြီးလဲတဖွာဝါတက်လှုပ်လှုပ်နဲ့ပိုးလောက်များထိုးခံနေရတယ်လို့သူသူအဲ့ဒါသွားမြင်နေအဲ့ဒါသွားမြင်တော့ကိုအဲ့ဒီဘော်လေးကိုဟိုကြည်ရင်ကြည်ရင်နဲ့စိတ်ဝင်စားသွားတာပေါ့ဗျာဟင်စိတ်ဝင်စားသွားပြီဒါလေးပဲကြည်နေတာအဲ့ဒါကိုတို့ဆိုဆိုလို့တော့ဟွာပေါ့ကွစိတ်ဝင်စားသွားတယ်ဆိုတာပီတိလို့ခေါ်ကိုယ်လူကလေးကိုနှစ်လူအားရသဘောကျသွားမှန်ပါပါဟင် အဲ့ဒါပထမတန်ရဲ့အင်္ဂါစိတ်တည်တင်နေဟိမှန်ပါပါဗျာအဲ့တော့ဒီပုံမှာစိတ်ဝင်စားပြီးဒါလေးတစ်ခုတည်းတီးနေတယ်ဆိုတာဒါဧကကရာမဟုတ်ဘူးလားဟိမှန်ပါပါဗျာအဲ့ဒီစိတ်ကလေးသူဖြစ်ခဲ့ဘူးတဲ့သေတဲ့ကာလကျတော့အဲ့ဒီစိတ်ကြောင့်ဂျမာသွားဖြစ်တယ်မြင့်သွားပြီတင်နေဟိမြင့်သွားပါဗျာဒါဘသူကပို့လိုက်တာတော့ဝိဇ္ဇာဆိုတဲ့ဝိဇ္ဇာပို့တာပါအပမာရတတိကပို့လိုက်မှန်ပါပါဗျာဒါအပမာရတတိကပို့လိုက်တယ်လားဟင်ကျက်ဘဝကလူဘဝမင်းသမီးဘဝလူဘဝတော့ဆင်းရဲတာမဟုတ်ဘူးဗျာ မှန်ပါပါဗျာမင်းသမီးဘဝဗျဟင်မင်းသမီးဘဝဆိုတော့ချီမွေးမီမလောင်လဲမွေးမီမလောင်ဗျအဲ့ဒီကလည်းဒီပုလိုဝကပညာဆိုတဲ့ဒုက္ခနာကဥမာဟိုတရားတန်လေးနားထောင်ခဲ့တဲ့အကျင့်ဟာအဲ့ဒါဇေယိုက်ထင်တယ်မှန်ပါပါအဲ့တရားတန်လေးကိုတရားတန်ပဲလို့သိနေတာညင်မဲထင်တယ်မှန်ပါပါအဲ့ဒီတရားတန်လေးပေါ်စိတ်ကလေး တီးနေတာအဲ့ဒါဝါသနာပဲမဟုတ်ဘူးလားမှန်ပါပါဗျာဟင်သူ့အဲ့ဒါနေရာသူ့နေရာသူ့ကိုကျင်းသေးဖြစ်ကိုတီးနေတာဝါသနာမှန်ပါပါဗျာဟုတ်ကလားဟိမှန်ပါပါအဲ့ဒီသိကလေးကဒီမှာပါလာတယ်တော့ဒီကျတော့ပုရုံကပညာအဲ့ဒီဒီဘိုးလောက်တည်းရဲ့လှုပ်ရှားမှုကိုမြင်ပြီးအဲ့ဒါဒုက္ခနာကိုနဲ့တပတ်ထဲသွားမြင်ပြီးတော့ဒုက္ခနာကိုလည်းဒီလိုသွားမြင်နေမှန်ပါဟင်အဲ့ဒီသိနေပြီးတော့ဟောဗြမဘုံရောက်တယ်အဲ့တော့ဗြမဆိုတော့တို့ကာကုတံဖရာဆိုတော့တို့ဒီကဘာမဟုတ်လားဟဲ့မှန်ပါပါဗျာဟင် အဲ့တော့ဗြမတတန်အများကြီးနေရတာပဲကွမှန်လားပါဗျဟင်သူတို့ကဘာဝလောက်ဖြစ်ဖြစ်သူတို့ကနေကြတဲ့ပုဂ္ဂိုလ်တွေပဲကွမှန်လားပါဗျနှစ်သားမောင်များပါနေရတဲ့ပုဂ္ဂိုလ်တွေပဲအဲ့ဒီဗြမဘဝကသုတေတော့တက္ကတို့ဗာရာဏသီပြည်မှာလာပြီးတော့ဟိုအမျိုးသမီးလာဖြစ်တယ်ဟင်အမျိုးသမီးလာဖြစ်တော့အဲ့ဒီမှာအိမ်တော်သားမွေးမှုပြုအဲ့အိမ်တော်သားမွေးမှုပြုတယ်ဆိုတဲ့ကမဟုတ်တာလို့တော့မဟာတာတွေဖြစ်တော့မယ်ထင်တယ်ဟိမှန်ပါပါမဟုတ်တာလို့တာမဟာတာဖြစ်တော့မယ် ဟင်ဒါကောင်းတယ်ထင်ရင်ကျန်တာမကောင်းတော့ဘူးမှန်ပါပဲဟင်ဥပမာမဲ့တို့အိမ်တော်သားမွေးမှုမပြုသေးဘူးကာလာသားကာလာသမီးအလွန်စိတ်ဟာလန်းဆန်းအလွန်တက်ကြွမှန်ပါပါဟင်ပြီးတော့ဘယ်ဖြစ်သွားဟိလာဟိဘသူက ခိုင်ခိုင်ကူညီဟိအင်းပိုက်ဆံဘသူကအိတ်ထဲရှိငါပဲပေးပေးသားမှာကွာငါဝယ်ကျွေးသားမှာဆိုရှော့ရှော့ချူချူပဲထင်တယ်ဟိမှန်ပါဗျာဟင်ပြီးတော့ဘသူနဲ့ပြပြခင်မင်းရင်းကြီးဟိမှန်ပါဗျာသူ့မှာသူလို့တယောက်နဲ့တယောက်ကို မှတ်လိုက်တဲ့အချိန်ကသာတော့ဒုစိတ်တွေအေးသေးလားဟိမအေးပါဗျာဟင်မြင်ရတော့လဲတပြစ်ဟိမမြင်ရတော့လဲတပြစ်ဟိမှန်ပါဗျာအေးလားမအေးပါဗျာဟင်တော်တော်လေးချမ်းသာလိမ့်မယ်ထင်တာပဲမချမ်းသာပါဗျာဟင်ဟင်အဲ့ဒီတကပူတော့တာဗျာအဲ့ဒီကနေသူမသူကိုမကိုဆိုပြီးအစွဲကြီးစွဲလို့တခါတည်းအတွဲကြီးတွဲတဲ့ဟိုဘက်ကြတော့ပဲ့နေတို့သူများအိမ်လဲကျင်သေးလားမလဲကျင်ပါဗျာသူများကပိုက်ဆံလေးဘာလေးငှဝယ်ကျူးกว่าဆိုပဲလေတော့မကျွေးနိုင်ပါဗျာဘယ်သူတို့ခဏ ခင်ဗျားလားဖို့ဘယ်နဲ့တော့အတွင်းမှာဘာဖြစ်လို့လဲတိုက်လို့ပါဟိုအေးပါအရင်တော့ငါဘယ်ဘယ်နဲ့တော့ဘယ်သူဖြစ်ဖြစ်ခါလို့တာကဲနဲစိတ်ထားတွေကဲနဲ့မြတ်လာသလားရုပ်သွားသလားရုပ်သွားပါဗျာဟင်အရင်တော့ငါဘယ်သူဖြစ်ဖြစ်ကူညီတဲ့သူဘယ်ဘယ်ဖြစ်ဖြစ်ဝင်တဲ့ဘယ်အိမ်ဖြစ်ဖြစ်သူဝင်စားနိုင်တဲ့ဝင်လဲအလုပ်လုပ်ပေးတဲ့ခုဘယ်အိမ်မှန်သွားဘူးဟင်တခုမှတခုပဲအဲ့ကကြဘသူမှပေးကျင်တော့ဘူးကိုဟောဇနီးပဲပေးကျင်တော့တယ်ကိုလေးမဲပေးကျင်တော့တယ် ဩရောက်ခမအိမ်ကိုခမညာဟိုသတို့သားကလိုက်သွားလို့ရှင်လေသနီးတာတထာသာကျန်တာတွေရောက်ဖားတွေကသာဘယ်သူမှတဲမတထာဘူးမလွဲတာလို့သာကုန်လုပ်ပေးနေရမှန်ပါပါဟင်းငါယူတာတယောက်ွာရတာ၁၀ရောက်နေလာအောင်ပါမှန်ပါပါဟင်ဟင်ဟုတ်လားဖို့အဲတခါဟိုသတို့သမီးကိုကိုအိမ်ခေါ်လာခဲ့လို့ရှင်လေအဲ့သတို့သမီးကလင်တယောက်သာသိနာရှိတာကျန်တာတွေသိနာမရှိဘူးဟင်ဘယ်နေတော့ စိတ်ဓာတ်မြတ်လာသလားယုတ်သွားသလားယုတ်သွားပါဗျာအဲယုတ်သွားပြီအဲ့ဒီကတည်းကယုတ်သွားတာအော်နောက်ဟိုကလေးဟဲ့ပဋိသင်နေရတဲ့ချိန်ကစပြီးအိမ်ခွဲဖို့ပဲစဉ်းစားတော့မနော်အမေကမလုံကြွေးချင်တော့မကြွေးချင်ပါဗျာဟုတ်လားဟုတ်မှန်ပါဗျာဘသူတို့ကိုရွေးလားစားထဲမှာလားကိုရွေးပါဗျာကိုပါမလားဘုအဖိုးအဲ့လောက်ရုပ်ခဲ့သလားအတိရုပ်ရပါဗျာအာတို့ဖို့ဒီလောက်ဒီမရုပ်တာငေါမှုချင်တာဟင် ဟင်အဲကိုမေကိုဖေတော်မတရာတော့ဘူးဗျပိုက်ဆံရလားကိုဇနီးပဲပေးကျင်တော့တဗျကိုကလည်းကိုကိုလင်သာချက်ကျွေးကျင်တော့တဗျဘသူမှကိုတရာတော့ဖေမေကိုမတရာတော့ဘူးအဲဟောကလေးရလာတဲ့သူတရားအိမ်ခွဲစုခွဲစုခွဲပြီးဟင်အဲဒီကနေပြီးတော့ကိုသားလေးတွေကိုသမီးလေးတွေမျက်စိအောင်မြင်လာတော့အဲ့ဒီချိန်မှာလင်းစိတ်မရသိတော့မရှိတော့ဘူးသားသိနေနေတော့တာမှန်ပါပါဗျာသမီးစိတ်နေနေတော့တာမှန်ပါပါဗျာဟင်ဟင် လင်အမမရတော့မရအမမရတော့သားပေါ်မှာဂုံပုံးနေကြပြီသမီးပေါ်မှာဂုံပုံးနေပြီဒီတာကြီးကြီးမဒီသမီးကြီးကြီးမနဲ့ဟုတ်ဗျာမှန်ပါဗျာတာကြီးကြီးတော့ဘာဖြစ်တော့မှန်ပါဖြစ်ပါခင်ဗျမြည်ထင်းမြည်ချရတာပေါ့မှန်ပါဗျာဘာမှရှိရမှာသမီးကြီးတော့ဘာဖြစ်တော့မြည်ချရမှာပေါ့ဗျာမှန်ပါဗျာဟင်ဟင်သမီးကြီးတော့မြည်ချရတာပေါ့ဗျာဘာဖြစ်မှာတော့ခင်ဗျဘာမှမဖြစ်ဘူးဆိုဘာမှဖြစ်တယ်ဗျာဒုက္ခပူရောက်ပါဟုတ်ပါမလားဗျာ ခမရသားကြီးကြီးမှဆိုမျောထားသွားပြီဟုတ်ဗျာမှန်ပါဗျာဟောနောက်သားတွေသမီးတွေကလူလားမြောက်လာပြီဟင်ပါနိုင်တော့နိုင်တခါတည်းပြောနိုင်ပါနိုင်တင်တောင်းတင်တယ်သူတို့ရဲ့အသားရည်လေးတွေတို့ဘာတော့အပြူပေါ်လူပြူပေါ်ဝင်းလာပြီဆိုလို့ရှိရင်ဩတို့အဖိုးဘက်ကသေးသွားလို့များစပါးလေးရောင်းလာလို့နှမ်းလေးရောင်းလာလို့ငွေပိုးလာလို့ဒါလေးတော့ဟင်အင်ရှင်မနဲ့တော်တဲ့ဟဲ့သူ ဝဲလာတယ်အင်ရှင်မသူငိုတော်ဘူးကျုပ်တော်တဲ့တုံနဲ့ဖြစ်ပါတယ်တော့သမီးလေးသာပေးလိုက်ပါဟင်အော်အင်ရှင်မကအယောင်းဝဲသွားလို့ဟိုငွေပိုးလာလို့ရှိရင်ဒါတော့တို့အိမ်ကလူကြီးနဲ့တော်ဟိပ်ပြီးဆင်လေးရဆိုဝဲလာတို့ဗျာတုံနဲ့ဖြစ်ပါတယ်ညီသားကြီးသာနဲ့ကိုကိုကိုတောင်ဖို့တထားသေးလားတထားပါဗျာအဲ့ဒါဖို့စားရဲမှထင်တယ်ဟုတ်ပါဘူးဗျာပြန်ပါတော့ကိုတို့ရေက ဟုတ်ပါမလားဗျာစာထဲမှာမဟုတ်ဘူးလားအဲ့ဒါဟုတ်ပါအဲအဖိုးတို့မင်းကုန်ဒါမျိုးမရှိပါဘူးရှိလားဘူးကိုရှိပါဗျာဘသူတွေတော့ကျွန်တော်ကြောက်တကောင်သိမ်းပေးသားမှာဗျာဘသူတွေတော့ခင်ဗျာခင်ဗျာမဟုတ်ကောက်ကဘူးကြပါဦးမယ်ခင်ဗျာဟင်ဟင်ကိုကိုကိုတော့မတထာတော့ဘူးသေတောင်အဲ့ဒီသားသိသမီးသိနဲ့ခင်ဗျားတို့သိရမှာမှန်ပါပါဗျာဟင်သားသိသမီးသိနဲ့သိရမယ်ရုပ်ပြီး ရုပ်ပြီးခဏတော့လင်ယုံမရယူလို့တို့ရုပ်တာမန္တမအဲ့ဒီဒါမှမဟုတ်ဒီသိက္ခာပုဂ္ဂိုလ်အာပြမစရိယာဆိုတော့မမြတ်တော့ကျင့်လို့ပြောတာမှန်ပါပါမမြတ်တော့ကျင့်ဆိုတာရုပ်တော့ကျင့်ဆိုတာ ਨੇ အတူတူပဲမဟုတ်ဘူးမှန်ပါပါဗျာတို့မို့မမြတ်တော့ကျင့်ဆိုတာဟိုရှုံတော့ကျင့်ဆိုတာ ਨੇ အတူတူမဟုတ်လားမှန်ပါပါအရှုံးပေါ်ပြီဟင်အဲ့ဒီမှာသေကာနီးမှာအဲ့ဒီသူသားသူသမီးတွေကို ချက်ပြုတ်ကျူးရတဲ့ဝက်ကိုစွဲသဖြင့်အခုဒီဖရာရှင်လက်ထက်မှာဝက်လာဖြစ်တယ်မှန်ပါကျုပ်သွားပြီနော်မှန်ပါပါဗျာခုနကတက်သွားတာနော်မှန်ပါပါဗျာအခုကြာသွားပြီကြာသွားပါဗျာဝက်သွားဖြစ်တယ်ဟင်ဝက်ဘဝကိုရောက်လာတယ်မှန်ပါပါဗျာအဲ့ဒီဝက်ဘဝရောက်လာတော့အဲ့ဖရာရှင်ကပြုံးတော်မူသူ့ကြည့်ပြီးတော့ဒါဗြဟ္မကြီးကလာတာဟင်သို့တော့ဗြဟ္မကြီးကတိဋ္ဌာန်ဘုံကိုတောက်လျှောက်သွားခွင့်မရှိဘူးမှန်ပါ ဒါမှလူတဘွားဝင်ပြီးတော့မှဒီကိုရောက်တာဟုတ်ကွမှန်ပါပါဗျာအေးအေးလူတဘွားမဟုတ်တာလုံးမရောက်တာတင်လေမှန်ပါပါဗျာသူလူဘွားအဲ့ဒီလူဘဝမှာဟုတ်တာလို့သိရင်သူအထက်ပဲပြန်တက်မှာပြန်တက်မှာပါဗျာဟင်အခုမိမိကြီးနဲ့ခုနကမတရီတရားကိုတရီတရားသွင်းနဲ့ဟုတ်ကလားဟိမှန်ပါပါဗျာပြီးပြီးတော့မုန်းတရားကိုချစ်တရားသွင်းနဲ့မှန်ပါပါဟုတ်ကလားဆင်းရဲနေတာကြီးကိုပျက်စီးနေတာကြီးကိုအကောင်းထင်တဲ့တို့လက်ခံမိခဲ့တဲ့အတွက်ဟောတို့စိတ်ကို ဟင်ကိလေသာရဲ့တို့လွှမ်းမိုးမှုကိုခံရတာတင်တယ်ဟဲ့မှန်ပါဗျာအဲ့ဖြစ်သွားပြီအဲဟောဝက်မာလေးဘဝရောက်သွားပါဗျာဟင်အဲ့ဒီဝက်မာလေးဘဝကနေပြီးတို့ဖရာရှင်ရဲ့ရှိကိုအမျောမြင်စွာရှိပေလိမ့်မယ်ကွယ်ဖရာကဒီဝက်မတွေဝက်တွေတိုင်းပြောတာမှမဟုတ်တာသူဒီနောင်ကြွတန်းဝင်မဲ့ပုဂ္ဂိုလ်ဆိုတာသူဖရာမြင်နေမှန်ပါပါဘာဖြစ်လို့တို့ဟိုကြက်မာလေးဘဝကပါခဲ့တဲ့ဇယိုက်လားမှန်ပါပါမြင်လား မှန်ပါဝါသနာလားမှန်ပါပါအဲအဲ့ဒီဓာတ်ခံသွေးတွေရှိတယ်မှန်ပါဒါမှမဟုတ်ဘုရားရှင်ဟာတာမန်ဝက်တွေလည်းမပြုံးပါဘူးမှန်ပါပါဗျာအဲ့တော့သူအဲ့ဒီဝက်မဘဝကနေပြီးသူစွတ်တည်တဲ့ဘဝကျတော့တထုံဒီမှာလာပြီးတော့မင်းသမီးလာဖြစ်တယ်မှန်ပါသူသုံးနာပုံမိမှာလို့ပြောတယ်မှန်ပါပါအဲ့ဒီသူတထုံဒီမင်းသမီးဖြစ်တော့လဲသူဒီအိမ်တော်သားမွေးမုံပြုတော့ဒီလိုနဲ့တည်သွားတော့တို့ အိန္ဒိယပြည်သွားပြီးတော့သုတ်ပါရကစိတ်ကမှာတို့မြင်းကုန်လေရဲ့သမီးသွားဖြစ်တယ်မှန်ပါပါအဲ့ဒီဘဝကသေးတော့ကာဝိဒစိတ်ကမှာလေတကြီးရဲ့သမီးသွားဖြစ်တယ်မှန်ပါအဲ့ဒီကသေးတော့တို့ဗာရာဏသီပြည်မှာတခါတထေသမီးသွားဖြစ်တယ်ဟင်အဲ့ဒီဗာရာဏသီပြည်တထေသမီးကနေပြီးတော့နောက်ဆုံးတို့တီဟိုသာသနာထုံးကားနေတဲ့အချိန်မှာတီဟိုပြည်ဘုံကန္တရွာကြီးမှာသူမနာတထေလို့ခေါ်တယ် သူ့ကိုသူကဘုံကန္တရွာကြီးရဲ့အုတ်ချုပ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဘုံကန္တရွာတကြီးလို့လည်းခေါ်တယ်အဲ့ဒီရွာတကြီးရဲ့သမီးသူမနာဒေဝီလို့လာဖြစ်တယ်အဲ့ဒီချိန်ကတို့ဒုဋ္ဌကာမဏိမင်းကြီးဟိုနန်းတက်တဲ့ချိန်ဟုတ်ကလားမှန်ပါဗျာဟိုနန်းတက်တဲ့လူကပြောတာပေါ့လေဟိုကြီးကလားလို့ခေါ်တယ်ဒါတို့သာလို့တော့ဓမ္မီလာလို့ခေါ်တယ်မှန်ပါအခုခေတ်တော့တမိလစ်ထင်တယ်မှန်ပါဗျာဟင်ကိုဟိုကြားတပုံတို့ပါလို့ဆိုတာလေမှန်ပါဗျာတမိလစ်တမီနာတူး ပြည်နယ်ဆိုတာရှိတယ်လေအဲ့ဓမီလလူမျိုးကိုဒုစာတို့ဓမီလလို့ခေါ်တယ်ဓမီလဓမီလအဲ့ဒီဓမီလမှာဓမီလဓမီလခုအဲ့လိုဖြစ်နေတာအဲ့ဒါကိုကြီးကလားကြုံကလားလို့ခေါ်တယ်အဲ့ဒါတွေကအဲ့ဒီဒီဟိုဒီမှာဝင်ပြီးတော့သိမ့်ပြီးတော့ဟိုတို့ဒီဟိုလူမျိုးတွေဖြောက်ပြီးတော့ဟင်သူတို့ကအုပ်ချုပ်နေတာကိုအဲ့ဒါကိုဒုထကမဏိမင်းကြီးကတိုက်ရတာဗျမှန်ပါပါဗျအဲ့ဒီတိုက်ပြီးလို့တို့အောင်ငါနီးအချိန်တော့မှာ တို့အဲ့ဒီနေရာမှာသွားပြီးတော့လူလာဖြစ်တယ်အဲ့ဒီဒုဒကမဏိမင်းနန်းသိသိခံတဲ့အချိန်မှာအတိမ်ပရာဆိုတာသူ့ရဲ့သူ့ရဲ့ကောင်းတွေထဲမှာပါတယ်လေသူ့ရဲ့ကောင်းတစ်ကြိမ်နဲ့သူတိုက်တာဟုတ်ကွမှန်ပါပါဗျာအဲ့ဒီကန္ဒူလာဆင်ကြီးတို့ဆင်းနေပေါ်ပါတယ်သူ့ရဲ့ဘုံကံကိုမှန်ပါဗျာသူငါသာသနာပြုမင်းဖြစ်ရမယ်ဆိုသူနဲ့ဖွားပဲတော်တယ်ဆိုတာပါရတာပဲကွမှန်ပါပါဗျာအဲ့ဒါဒီအကုန်လုံးနဲ့တစ်တိုက်ပြီးတော့တစ်နိုင်နဲ့နိုင်ရောသူအဲ့ဒီအတိမ်ပရဆိုတဲ့သူရဲ့ကောင်းကိုသူကမချုပ်ခင်နေရပြီ မှန်ပါဗျာအဲ့ဒီမချုပ်ကြီးကဒေသပါတွေလှည့်လေရင်းနဲ့အဲ့ဒီဘုံကန္နရွာရောက်ကြတော့ရွာလည်းရောက်သွားရောအဲ့ဒီသူမနာတတိသမီးမြင်တော့သူဆွဲလမ်းမှုရှိတယ်မှန်ပါဟိမြင်ထားတဲ့ခုနကမိမိနေတဲ့ပုဂ္ဂိုလ်ကသွေးလန့်သွားမှာပေါ့ကွယ်မှန်ပါပါအာယုံကတိုက်တော့သွေးလန့်သွားရောသွေးလန့်သွားတော့ခုနက ကြည်သိပြောက်လို့ရှိရင်ပါရညာရင်မသိလို့မြင်တာနဲ့တန်တန်ဆိုဖြစ်တာပဲမှန်ပါပါအဲ့ဒီမှာတခါလဲသွားပြီးတော့မိဘများပြောပြီးအမချုပ်ဆိုတော့တို့ခုခေတ်တော့ဝင်ကြီးချုပ်ခေါ်တာပေါ့ကွယ်မှန်ပါပါဗျာသူကလည်းဟိုဘယင်ပြီးရင်အာနာရှိတဲ့ပုဂ္ဂိုလ်မဟုတ်ဘူးလားမှန်ပါပါဗျာအဲ့တော့ရှောရှောရှူရှူရတာပေါ့ကြီးကြက်ကြက်ခန်းခန်းနာနာတောင်းမြန်တောင်းမြန်ပြီးတော့တို့ခေါ်လာရောဗျာအဲ့ဒီတို့ဒုထာကမဏိနန်းစာနဲ့နေရာလေမှန်ပါပါအခုတော့တို့ဟာလားအနုရာဓာမျိုးလားမှန်ပါပါအဲ့ဒီခေါ်လား အဲ့ဒီခေါ်လာပြီးအဲ့ဒီမှာသူအမချုပ်ကြော်နဲ့နေတဲ့ချိန်ဟိုကကုတပပတဝိဟာရလို့ခေါ်တယ်ဒုစာလို့ပေါ့ကွယ်ဗမာလို့တော့တောင်ထွတ်ကျောင်းပေါ့မှန်ပါပါတောင်ထိတ်ကျောင်းပေါ့မှန်ပါပါအဲ့ဒီမှာတရင်သုံးနဲ့ဟိုသူလာပိဏပါတိကတိတ်တာမထီဆိုတာနောက်ပါတန်ငါ900နဲ့ကြွလာတဲ့ချိန်အဲ့တော့သူကဆုံးခံတော့ကြွတော့ခုနအမချုပ်ကြော်ဖြစ်တဲ့သုမနာဒေဝီကဖုံးထွက်လောင်းအဲထွက်လောင်း တပါပြီးတပါတပါပြီးတပါတပါပြီးတပါအဲ့တော့ဟိုမထီကြီးကရှေ့ရောက်သွားတော့သူကလည်းဘိန်ရှင်ရှင်ကိုကွမှန်ပါပဲနောက်ကတန်ဃာတွေကိုတိုးတိုးပြောရေးမှချင်းလို့ကြည်ကြပါဘဝဘလောက်ဆန်းကြဲတုံးကွာအရင်တော့ကဘုရားလက်ထက်ကအဲ့ဒါဝက်မာသည်ဘောကွာဟင်ကြည်သံဘုရားလက်ထက်တုံးကဝက်မာသည်ကွာကိုဒီမှာအမချုပ်ကြော်ကြီးဖြစ်တာအဲ့ဒါကိုရှေ့ကမထီကြီးပြောတော့အဲ့ဒီသူမနာတွေကိုကြားသွားတယ်ကြားသွားတော့သူတို့ဟို တို့ဥပရိဒေဝီမိဖုရားအိုတို့မင်းသမီးလက်ထက်တုန်းကရှုမှတ်ခဲ့တဲ့ဖန်အားကြောင့်သူဒီသာရိတ္တရညာကိုရသွားတယ်အဲ့ဒီမှာသူဝမ္မဘဝကိုပြန်မြင်တယ်ဗျာမှန်ပါဗျာဟင်အပေဘဝရောက်ထားတယ်လည်းသူပြန်မြင်တယ်ဗျာအထက်ဘဝရောက်ခဲ့တာတွေလည်းပြန်မြင်တယ်ဗျာအဲ့ဒီနေရာလေးမှာ တတိရှိလို့အထက်တက်ထားရင်တတိမရှိလို့အာယုရဲ့လက်စားမှုကြောင့်ဟင် အဆိုးကိုအကောင်းထင်လို့အောက်ရောက်ထားရင်ဒီလမ်းလေးနှလန်းသူသွားနေလေမှန်ပါပါဟင်အဲ့ဒီမှာတန်ဝေခါရပြီးတော့သူ့လေယောက်ျားကိုသူ့ခွင့်ပန်းပြီးတော့အဲ့ဒီမှာဘိက္ခုနီမှာဝတ်လိုက်တယ်အဲ့ဒီမထီကြီးဓမ္မထာမှာတို့အဲ့ဒီခေတ္တကဘိက္ခုနီမှာရှိသေးတာဟုတ်ကွမှန်ပါပါအဲ့ဒီဘိက္ခုနီမှာကြီးဟိုပညာရှိဘိက္ခုနီမှာကြီးထာမှာသူအဲ့ဒီမှာရဟန်းဖြစ်နေဝတ် ဝတ်ပြီးတော့ကိုအဲမဟာတတိပဌာနာတုတ်ကိုနာရင်မတ်တတ်နဲ့မဟာတတိပဌာနာတုတ်လည်းအတုပါအကြောင်းနေဟောတာဟုတ်ကွမှန်ပါပါဗျာဟင်အတုပါတစ်ခုနဲ့တစ်ခုအကြောင်းနေလေပြီးတော့ခန္ဓာကိုယ်မှာကြည့်တဲ့ဟိုသပင်းခြေတွေကနေပြီးတော့ဒီမစင်တရားပါပြီးအကုန်လုံးပေါ့ဒါတွေဟောတာပေါ့ကွမှန်ပါပါအဲ့ဒီမှာတင်ဟိုပုလိုဝကပညာလို့ခေါ်တာပေါ့မစင်ဘုံကိုအကြောင်းပြုဖြစ်လာခဲ့တဲ့တန်ကြောင့်အဲ့ဒီမှာသောတာပန်သွားတည်တယ်ဗျမှန်ပါပါဗျာဟင်အဲ့တော့ဟိုဥပရိမင်းသမီးဘဝတုန်းက မှတ်ခဲ့တဲ့အဲ့ဒီပုရိဝကတင်ညာဆိုတဲ့တချီမြရတဲ့တတိဟာဒီဟူလာပြီးကျေးဇူးမပြုဘူးလားပြုပါဗျာဟင်ပြုပါဗျာအဲ့တော့တတိတလုံးဟာအလကားဖြစ်သလားမဖြစ်ပါဗျာဟင်ဘယ်နေရာကမှမှတတိတလုံးလကားဖြစ်ဘူးမှန်ပါဗျာတို့ပါတော့ဟိုမြေအလုံးအေးလုံးတို့မြေတွေကဖြစ်တဲ့ဟိုမြေကြီးများဟာ ရွှေဖြစ်ရောက်လာတဲ့ဟာဟဲ့ရွှေဖြစ်သွားတဲ့ဟာကမြေထဲမြုပ်တောင်မဲ့ ရွှေမြေပြန်ဖြစ်သလားမဖြစ်ပါဗျာဘာဖြစ်လို့တော့အေးလွန်ထားတဲ့ယရနာဖြစ်လို့မှန်ပါဗျာဟင်အညစ်ကြေးစင်ကြယ်ထားတဲ့ယရနာဖြစ်လို့ဒီလိုထင်တယ်ဟိမှန်ပါဗျာဟင်အညစ်ကြေးစင်တဲ့ယရနာဖြစ်လို့အေးလွန်တဲ့ယရနာဖြစ်လို့မြေဓာတ်အကုန်လုံးတန့်စင်ပြီးသားဖြစ်လို့ဟင်ပြန်ပြီးတော့ရွှေကနေမြေပြာမဖြစ်သလိုတို့မှတ်လိုက်တဲ့မှတ်ချက်တစ်ချက်မှာဟော ဘာကိလေသာရှိတော့ဟိမရှိပါဗျာဘယ်ဘူးရှိသေးတော့ဟိမရှိပါဘူးမရှိရင်ဒီတတိလေးလဲယရနာလိုပေါ့မှန်ပါပါဗျာဟင်မပြောက်ပြက်ဘူးပေါ့မှန်ပါပါဗျာတို့တတိတလုံးကိုလဲဒီလောက်ထိသရာယုံကြည်ချက်ထားရမယ်ဗျမှန်ပါပါဗျာဟင်အဲ့တော့ဒီမှာသောတာပန်တည်တယ်သောတာပန်တည်ပြီးအဲ့ဒီမှာတကြောင်ပြောင်းအဲ့ဒီတကြောင်ရောက်တော့အဲ့ဒီဓမ္မကတိကဆရာတော်ကအာတိဝိသောပမတုတ်ခေါ်တယ်အာတိဝိသောပမတုတ်ဆိုတာတို့စာလို့ပြောတာပေါ့ကွယ် ဗမာလူတော့ဟိုတောင်ပူကြီးမှာငွေကြီးလေးကောင်ခေါင်းကြီးဆိုင်ပြီးတော့အဲ့ဒီတောင်ပူကိုသူ့ပိုင်ကိုယ်ပိုင်တကောင်နဲ့တကောင်ပေါက်ပြီးလူနေတဲ့ဟာနဲ့ဥပမာပေးထားတာတို့ခန္ဓာကိုယ်ဆိုတဲ့တောင်ပူကြီးမှာလည်းဟိုပထဝီဓာတ်ရဲ့အာဘောဓာတ်ရဲ့တေဇောဓာတ်ရဲ့ဝါယောဓာတ်ရဲ့တဲ့ဒီလေးခုမဟုတ်ဘူးလားမှန်ပါဗျာအဲ့ဒါလေးကိုအချင်းချင်းတိုက်ခိုက်ပြီးတော့ခုဒီ မိခင်ကမွေးတယ်ဒီပိစိကွေးတွေကနေတော့ဒီရွယ်ကြီးတွေစီအောင်ဖြစ်လာတာမဟုတ်ဘူးလားမှန်ပါပါအဲ့ဒါတိုက်ခိုက်ပြီးတော့ဖြစ်နေကြတာဗျမှန်ပါပါဗျဟင်အဲ့ဒီမှာတို့သေဂာမိကြလို့ရှိရင်အကယ်၍ပထဝီဓာတ်ကနိုင်သွားလို့ကျန်တဲ့ဓာတ်တွေကရှုံသွားပြီဆိုရင်ပြင်ချက်ကြီးတို့တောင်းအောင်ကြီးပေးရမလဲမှန်ပါပါဗျအဲ့ဒီကဋ္ဌမုခမွေကြိုက်တဲ့ပုဂ္ဂိုလ်တယောက်မှလည်း တခါတည်းအဲ့ဒီကထမုခမွေကြိုက်တာနဲ့အဖိတ်တက်ပြီဟေးဆိုရင်ပညာကြီးလို့တောင်းတောင်းတရားတယ်လို့ပဲမှန်ပါဗျာဟင်တခါတည်းတို့သေဂာနီးကိုအာဘောတလို့ခေါ်တဲ့သွေးပက်ကအားကောင်းနေပြီဆိုလို့ရှိရင်လည်းကြံတဲ့တက်တွေပြီးသွားပြီသူတလိုက်လို့ဆိုလို့ရှိရင်လည်းတခါတည်းပြီးတွေတဆူဆူနဲ့ပြီးရမယ်မှန်ပါဗျာအဲ့ဒါကြတော့ပူတိမုခမွေများကြိုက်လိုက်တဲ့ပုဂ္ဂိုလ်တယောက်ဟာဒီဒီတိတိုင်အောင်ပြီးတွေတဆူဆူနဲ့ပြီးရတယ်လို့တဲ့ဗျာ မှန်ပါဗျာဒီတို့တခါတည်းဟိုတီသောလွန်ကဲတဲ့ပုဂ္ဂိုလ်တယောက်မှလည်းတီသောတက်ကနိုင်သွားပြီဉာဏတတ္တိကရှုံးသွားလို့သေးဖေးဆိုလို့ရှိရင်ပူလာကြီးလောင်လာကြီးနဲ့အမလေးပါလေးနဲ့ဟစ်អော်ပြီးပြရမှာလေဗျမှန်ပါပါဗျအဲ့ဒါလဲအကိမုခမွေကြိုက်လို့ရှိရင်အဲ့ဒီအခိမူကမွေအကြိုက်ခံရတဲ့ပုဂ္ဂိုလ်ကအမလေးပါလေးနဲ့អော်ဟစ်ပြီးပူလာကြီးလောင်လာကြီးနဲ့သိရတယ်လို့သိရမယ် ဟုတ်ကလားဗျာမှန်ပါဗျာအင်းတို့တခါတည်းဟိုလေတက်ကအာကောင်းပြီးတော့ဂျန်နဲ့ဓာတ်တွေကိုသူကလွှမ်းမိုးပြီးတော့ဒီလေတက်ကနိုင်သွားလို့ရှိရင် ပေတဲ့ပုဂ္ဂိုလ်ကြတော့တတ္ထမုခမွေကြိုက်တာနဲ့တူတယ်တဲ့တတ္ထမုခမွေကြိုက်လိုက်လို့ရှိရင်တခါတည်းဟိုဓာတ်နဲ့ဖြတ်လိုက်တယ်လို့အပိုင်မင်းပြက်ပြက်ပြက်သွားတာဆိုလို့ခန္ဓာကိုယ်ကိုလေအဲ့ဒီတိုင်းမှာဒုခန္ဓာကိုယ်မှာလည်းဟိုလေဖြတ်တဲ့ဆိုတာတွေ့ပါပါတွေ့ပါဗျာတချို့တစ်ဖက်တင်သေးတာတချို့ ကိုတပိုင်းသေးတယ်တချို့ကိုတချမ်းသေးတယ်ဆိုတာမှန်ပါပါဗျာအဲ့ဒါလေဘက်ကနိုင်သွားတာမှန်ပါပါဗျာဒီအဲ့လိုသိရမယ့်အကြောင်းကိုအဲ့ဒီမထီတပါးကနေတရားဟောလိုက်ရောရအဲ့ဒီပေါ်မှာဟိုတို့ပုဒ္ဓမကတင်ညာတော့ငါပါခဲ့တဲ့သံသိမ့်နဲ့ညာသိမ့်နဲ့ပြီးတော့တို့မဟာပฏิပနာတို့နာတော့ငါရခဲ့တဲ့သောတာပန်ရဲ့ညာသိမ့်နဲ့အဲ့ဒါနဲ့စိုက်နာတာအဲ့ဒီမှာရဟန္တာမှာဖြစ်သွားတယ်မှန်ပါပါဗျာဟင် အဲ့ဒီနေရာကိုသူ့ဘဝကိုသေချာကြည့်လိုက်လို့ချင်းမြင်ကြပါလိမ့်မယ်မှန်ပါပါအတက်လည်းရှိတယ်တင်တယ်ဟိရှိပါပါအကြာလည်းရှိတယ်တင်တယ်ဟိအတက်လည်းရှိတယ်အကြာလည်းရှိတယ်မှန်ပါပါတို့တွေရောပြနေတော့ရှိပါပါအတက်ရောကြာအတက်လည်းရှိမယ်ကြာလည်းရှိမယ်မှန်ပါပါအဲ့တော့တို့ပြနေတော့ဟင်ဒီဒီလိုဟင်းကြိုစားမလားကြာတာဟင်းကြိုစားမလားကြာတာဟင်းကြိုစားဟုတ်ဟုတ်ပါမလားအခုဘယ်နဲ့တော့ဘာသားနေတော့ ကိုကတော့တီတွေးဟင်းကျိုစားနေကြဟုတ်ပါသားတော့ဟုတ်တီတွေးစားတယ်ပါဥပမလားတိုင်းပဲနေတော့အထက်တက်မှာပေါ့တီတွေးစားပြီးထက်သမီးလားဖို့ပဲနေတော့ပဲနေတော့တတိနဲ့ကြရတော့ဘယ်ကတတိနေမှာသူသွားတက်မှာပါလိမ့်မလို့ဒီဖို့တော့ဟင်ဒုစိတ်တွေယုတ်နေသမျှအမှတ်မရှိလို့မေးမေးရောရောနေသမျှ တို့ခုနကပြောတဲ့မတရီတရားသည်တရီတရားဖြစ်လာလိမ့်မယ်မှန်ပါပါဟင်းမုန်းတရားသည်ချစ်တရားလို့ထင်လာလိမ့်မယ်မှန်ပါပါဟင်းခုနကဆင်းရဲနေတာပျက်စီးနေတာကိုကောင်းတယ်လို့ထင်လာလိမ့်မယ်မှန်ပါပါချမ်းသာတယ်လို့ထင်လာလိမ့်မယ်မှန်ပါပါအဲ့လိုထင်နေသမျှတို့တီတွေးသားနေတာမှန်ပါပါအမောင်တဲမှာမှန်ပါပါကြာသန်ထင်ပြီးတော့မှန်ပါပါဟင်းအဲ့ဒါဘယ်တော့မှထင်မတက်နိုင်ဘူးမှန်ပါပါဗျာမတက်နိုင်ပါဗျာဟင်းမှန်ပါတီတွေးဆိုတာလူစားတာမဟုတ်ဘူးဖို့ ဟင်တီရဘသူသားတော့တီယူသားတာဘသူတော့ဟင်ပုဂ္ဂလာဒီတို့ဟောတီသားရင်ဘာတော့လူလားငါလားငါပြပါပါပုဂ္ဂလာဖို့ဟင်လူမဟုတ်ဘူးလားဖို့ကဟင်တီသားငါဖြစ်မှာတယ်ဗျဟင်အဲ့တော့တို့ ခုနကမတရီတရားကိုတရီတရားအသွင်ဖြစ်နေတာမှန်မြလဲအဲတာတို့အမောင်နဲ့စားနေလို့ကွမှန်ပါပါအဝိဇာတနာဆိုတဲ့ရေတောင်းမြစ်ကိုမနှုတ်လို့မှန်ပါပါဗျာဟင်မနှုတ်တဲ့ငါတို့ဘလောက်ပဲအာထုတ်အာထုတ်နေနေမြင့်ရာကနေပြန်နေအောင်မယ်မှန်ပါပါဗျာဟင်နေရကလည်းဟိုတို့မှန်အားလေးရှိနေပြန်မြင့်အောင်မယ်မှန်ပါပါဗျာအဲ့တော့တို့နေလိုက်မြင့်လိုက်နဲ့တို့ဘဝဒီလိုနဲ့ပဲသွားမယ်မှန်ပါပါဗျာဟင် ဘဝဆုံးတဲ့တည်တီအောင်ရောက်ခြင်းတို့ပါတော့ရေတောင်းမြင့်တော့မှန်ပါပါဗျာအဝိတာနဲ့တဏှာလားမှန်ပါပါဗျာဟင်နှုတ်နိုင်မှာမလားနှုတ်နိုင်ပါပါဗျာမိဘလောက်ထုံးမိဘတော့ထုံးမှာတော့ဟင်ဟုတ်ရပါဗျာဟင်ဟုတ်ပါမလားဗျာဒါပြင်ကိုကြာမှန်းနဲ့ဒီကွဲပလားခင်ဗျာမကွဲတကွဲဖြစ်နေတာပါမထုံးလေးလို့ပေါ့ဗျာခင်ဗျာမီးအောင်နေသေးလို့နေမှာပေါ့မှန်ပါဗျာမီးအောင်နေပါသေးဗျာအဝိဒါဆိုတဲ့အမောင်ရှိနေလို့မှန်ပါပါဗျာ အဲဒါလေးတို့ဘာလို့ရမှာတော့တတိလေးနဲ့မှားမှန်ပါဗျာကျင်နာကြစို့သာဓုသာဓုသာဓု